ဒီနေ့2020ခုနှစ်အောက်တိုဘာလ30ရက်နေ့တောက်ကြနေ့ညနေ9:00နာရီချိန်ဆမ်ရစကိုဘေးရီယာထေရဝါဒဓမ္မကမ္မထာလမ်းစဉ်အပိုင်း61ဝိဝိနာနုပဒနာ ပြောနေအောင်နော်တတိပံ၄ပါးနဲ့ဝိနာနုပဒနာဒီဝိနာနုပဒနာလိုရင်းဗရမအကျဉ်းချုပ်လေးပြောပါမယ်နောက်တော့ရှားသမားတွေကနီးရထားတဲ့နီးလေးလေးထပ်ပြီးတော့ပြောချင်တာနဲ့ ဒီနေ့ဝိညာဉ်ဥပဒနာပြောပါမယ်ဒီနေ့ပဲဆုံးသတ်နိုင်နိုင်မယ်လို့ထင်ပါဝိညာဉ်ဥပဒနာရှုမှတ်တဲ့ခါမှာဘုန်းကြီးတို့ဒီအကျဉ်းချုပ်အနေနဲ့သိထားမယ်နော်ဝိညာဉ်ဥပဒနာရှုမှတ်တဲ့ခါမှာနံပါတ်1ကဒုက္ခဝိညာဉ်တဏ္ဍတော့ဓာတာပါဒုက္ခဝိညာဉ်မှာရှုတဲ့အခါမှာမြားညောင်များဆူးသလိုအခန့်ခက်တဲ့သဘောကိုသိအောင်ရှုရမယ်လို့ပြောတာ ဒီခံခဲ့တာတွေကိုသိအောင်ရွှင်ရွှင်နဲ့တော့တမာရီအကောင်းတာလွှမ်းဖို့ကြော်လွှတ်တော့အဲ့လောက်တော့ရှုစေချင်တော့ပါနော်ဒါလည်းမှတ်စုပေးပြီးသားဒုက္ခဝေနာဒုက္ခဝေနာကျတော့ဒုက္ခဝေနာဒုက္ခတော့ဓာတ္တဝါဒုက္ခဝေနာကျတော့ဒုက္ခမြောင်ရှုရမယ်ဒါမှဒီဒုက္ခဝေနာကြော်သွားတယ်ဒုက္ခကိုဒုက္ခမြောင်မရှုနိုင်သေးတော့ဘုန်းကြီးတို့ဒီနေရာမှာလည်းကြားနေတတ်ပါနောက်ဥပေက္ခဝေနာဥပေက္ခကျတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တော့တိတ်တိမ်မွေး ခံစားမှုကမထင်ရှားမထင်ရှားတော့ဒီဥပ္ပခဝေနာတော်ရှုရခက်တယ်ဒီဥပ္ပခဝေနာကို အနေဆာလို့မြောင်ရှုရမယ်အရုကမတုခဝေနာအနေဆာတော့ဓာတဝါလို့ဘုရားဓာတဝါတော့မှာမိတ်ထားတယ်ဒါတော့အကျဉ်းချုပ်ပဲပေါ့နော်အဲ့ဒါလေးသိထားနော်ဝေဒနာဆိုတော့သူကချုပ်အောင်ရှုလို့မရအောင်နော်ဒီဒုက္ခဝေဒနာစပေါင်းမယ်ဒုက္ခဝေဒနာ တမာရီလွှမ်းမိုးလို့ကြော်လွှတ်တာဒုက္ခဝနာလာမယ်ဒုက္ခဝနာကိုဟုတ်လားကြော်အောင်ရှုနိုင်တော့ဥပ္ပခဝနာလာမယ်ဒီဝိနာတွေရောတစ်ခုပြီးတစ်ခုလှည့်ဖြစ်နေမှာမသိမချင်းဖြစ်နေမှာလုံးဝချုပ်သွားမှာဒီဝေဒနာတွေပေါ်မှာဖြစ်နေတယ်ခွန်ကြီးတို့ကိလေသာတွေပေါ့ဗျာလောဘဒေါသမောဟအစာရကိလေသာတွေချုပ်ငြိမ်းအောင်ရှုလို့ပဲရပါတယ် ဝေဒနာကိုချုပ်လို့မရဘူးချုပ်အောင်ရှုလို့မရဘူးဒါလေးမှတ်တော့တရင်ကပဲချုပ်လို့ရအောင်အများရန်ပဲချုပ်သွားဟူရှိနေပြီးတော့ပြီးတော့ဘုန်းကြီးဗာပြောမလဲဆိုဒီနေ့ခေါင်းစီပေးတာဝေဒနာရှုမှတ်ဒီအဲ့ဒီမှာရှုတဲ့ရှုမှတ်တဲ့အခါမှာဒါဆရာသမားတွေသင်ပေးခဲ့တာပါစစ်တိုက်သည့်ဗမာဝေဒနာများကိုရှုပါဆိုဘုန်းကြီးတို့ခေါင်းစီလေးပေးတာအဲဝေဒနာကိုရှုတော့မယ်ဆိုရင်ဒါဟိုနေ့ကလေဒါကဏ္ဍပြောတယ် နောက်ဆုံးဘုန်းကြီးတို့ကဘာစတွေ့တာလဲဆိုဒုက္ခဝေနာစတွေ့တတ်ပါတယ်။ဒီပုံရပါတော့နော်။တချို့လဲဟိုပုဂ္ဂိုလ်လိုက်တော့ရှိတယ်ဗျ။တယောက်နဲ့တယောက်မတူ။ချို့ကဒုက္ခပရိပရာဒါနာပညာပုဂ္ဂိုလ်ဒုက္ခပရိပရာဒါနာပညာပုဂ္ဂိုလ်ဒုက္ခပရိပရာပုဂ္ဂိုလ်များကြရင်တော့ဒုက္ခဝေနာမတွေ့ဘူးလို့ဆိုတယ်ပေါ့။ဒုက္ခပရိပရာပုဂ္ဂိုလ်များတော့ဒုက္ခဝေနာရှုကိုရှုရတယ်တွေ့ကိုတွေ့တယ်။များသောအားဖြင့်တွေ့တယ်ပေါ့ဗျာ။ခန္ဓာကိုယ်ရလာရင်ဒီဒုက္ခရှိတော့ရှိတော့လည်းတွေ့မှာပါ။ ဒီတော့ဒုက္ခဝေဒနာကိုရှုတော့မယ်ဆိုရင်ဘုရားခါတိုင်းပြောနေကြတယ်သိခံနိုင်မှရှုရရှုစေခြင်းနဲ့သိမခံနိုင်သေးရင်တော့မရှုစေခြင်းပေါ့ဒုက္ခဝေဒနာသိခံနိုင်တယ်ဆိုတာဘာလဲဆိုဣရိယာပုဂ္ဂိုလ်မပြင်းမဲနဲ့သိခံနိုင်မျိုးသိခံနိုင်တာမျိုးဆိုလိုပါတယ်ဣရိယာပုဂ္ဂိုလ်ခဏနာပြင်းနေမယ်ဒါသိခံနိုင်တာမဟုတ်ဘူးနော်ပြီးတော့ ဒုက္ခဥနာဇွတ်အတင်းကြိတ်မိတ်ပြီးတော့ဒီခန္ဓာမျိုးလည်းမဟုတ်ရဘူးပေါ့ဗျာအဲဒီကကြလောဘဒေါသပြည့်အဲ့ဒီလိုဒုက္ခဝနာရှုတဲ့အခါမှာ ထိုင်ရှုရှုထိုင်ရှုနေထိုင်ဣရိယာပုံမပြင်းမနဲ့ရှုနေရမယ်ရပ်ပြီးရှုနေရပ်ပြီးရှုနေတဲ့ဣရိယာပုံမပြင်းမနဲ့သိခံပြီးရှုနိုင်တာမျိုးသိခံတယ်လို့ဆိုလိုပါတယ်ဒီဒုက္ခဝနာရှုကြည့်လို့သိမခံနိုင်လောက်နာကျင်ကြိုက်ခဲနေနော် ရှုစေခြင်းဘူးပေါ့ဗျာတိမခါနဲ့နာရင်ကြိုက်ခဲရောဒီတော့ရှုနေရင်ဘာဖြစ်လဲဆိုဒီဒုက္ခဝေဒနာကိုပျောက်ခြင်းနဲ့စိတ်သက်သာခြင်းနဲ့စိတ်လောဘစိတ်နဲ့အတူရှုမိရှုနေမိတတ်တယ်ဝိပဿနာရှုတယ်ဆိုတာဘုန်းကြီးတို့ဝိနည်းလောကေဘိဇာဒေါမနတံမာဂိပလံတော့မှာဟောတာဝိနာတုဝိနာနုပတိဝတိဝိနည်းလောကေဘိဇာဒေါမနတံဝေဒနာနုပဒနာရှုတဲ့ အခါမှာဒီဝိနာမှာဖြစ်နေတဲ့လောဘဒေါသတွေကိုပယ်ဖို့ရှုတာဖြစ်တယ်နော်ဒီမပယ်ခင်မှာဒီလောဘဒေါသအဓိကတော့လောဘဒေါသမောဟစာရကိလေသာကုံတော့ရှုတော့မကုံသေးပြီဘာလို့ ਆ လဲနည်းတော့ရှုတော့ဘူးပျောက်ချင်တဲ့စိတ် လောဘစိတ်နဲ့ရှုနေရင်တော့လွဲနေတော့ဗျာဒီနေ့ကနော်ဒုက္ခဝင်တော့ပျောက်ချင်တဲ့စိတ်နဲ့ရှုတော့တတိတမာရီအားမကောင်းတော့ မပြောက်ဘူးပေါ့ဗျာမပြောက်တော့ဗာပြဲလေဟောငါရှုမှတ်နေတာတပတ်ရှိပြီတလရှိနေပြီအဲဒီကဘာလောက်တာလဲဆိုဒေါသစိတ်နဲ့အတင်းဖိပြီးတော့အော်ဒီတပတ်အတွင်းဒီလလအတွင်းကအပြတ်တိုက်မယ်အပြတ်ဖြုတ်မယ်အဲလိုအတက်ဒေါသစိတ်နဲ့လည်းရှုမိတတ်တယ်အဲလိုရှုတော့ပိုးနာကျင်လာတယ်နာကျင်လာစိတ်ဓာတ်တွေကြာလာစိတ်ဓာတ်တွေကြာရင်လည်းရှုပြန်တော့လည်းဒုက္ခဝင်တာမသက်သာဘူးပေါ့နော် တော့ဒေါသကိလေသာကောနည်းအောင်ရှုရမယ်စာအဲ့လိုရှုနေဘာဖြစ်လဲဆိုအတဲ့ဒေါသတွေအကြဒေါသစိတ်တွေနဲ့ရှုမှတ်နေတဲ့အတွက်ဒီရှုမှတ်တဲ့နေရာလဲလွဲနေတယ်လို့ဒီလိုပြောရပါတယ်။ဒါကြောင့်မို့ဒုက္ခဝနာရှုတဲ့အခါမှာဣရိယာပုတ်မပြင်းမဲနဲ့တိခဏနိုင်ရမယ်။ဣရိယာပုတ်ကိုဟုတ်လားမပြင်းရအောင်တခုခြေောက်တွေကိုတခုနဲ့တခုထပ်မထားနဲ့ပေါ့ဗျာခါကြိုက်ကြဲလေးထားရှုပေါ့။ ထပ်ထားရင်တော့သူကနာကျင်ကြက်ခဲမှုတွေကြုံတော့ပြီးတဲ့ခါကျတော့ဒီခန္ဓာကိုယ်ကြီးကိုလည်းတိတ်ပြီးတင်းမထားနဲ့တိတ်ပြီးတော့လည်းလျှော့မထားနဲ့တက်တောင့်တက်တာနေထားနေနေအောင်နော်ခန္ဓာကိုယ်ဒီလိုလျှော့ချတာမှမရှိဘူးခတ်တင်းတောင့်တင်းတာမျိုးလည်းမဖြစ်အောင်တက်တောင့်တက်တာနေထားလေးထားပါပြီးတော့မှဘုန်းကြီးတို့နံပါတ်3အနေနဲ့ဗာညွန်ညာလဲနကုလပိတသုတ်ဒါလည်းပြောခဲ့ပါပြီဒီသုတ်နဲ့အညီ ဒိဋ္ဌိကိုညံနဲ့ကြိုတင်ပြီးခွာထားမယ်နော်ဒိဋ္ဌိကြိုတင်ခွာထားဖို့ဆိုတာတော့ဝိပဿနာရှုရဲဆိုဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးကိုရှုရတာကိုဒီဥပါဒณะခန္ဓာ၅ပါးကိုအကျဉ်းချုပ်ရင်ယူဘခန္ဓာရုပ်တရားပေါ့ဗျာဝေဒနာခန္ဓာဝေဒနာ သင်ညက်ခန္ဓာသင်ညာသင်္ခါရခန္ဓာက ဝေဒနာသင်ညာမှာလွဲတဲ့သင်္ခါရတရားတွေစေတသိက်တွေပေါ့ဝေဒနာသင်ညာလွဲတဲ့စေတသိက်50ပေါ့ ဝိညာဉ်နဲ့ခန္ဓာသာစိတ်အဲတော့ယူဘက်ခန္ဓာယုတ်တရားပေါ့ဝိညာသင်္ချာအတင်ညာသင်္ခါရဝိညာဉ်ဆိုတာနံတရားပေါ့နံဆိုတာစိတ်ကြီးတစ်ခုတည်းခေါ်တာမဟုတ်ဘူးနော်စိတ်စိတ်စေတသိက်တွေအကုန်လုံးပါတယ်အဲ့ဒါနံလို့ခေါ်တယ်အဲ့တော့ဥပါရဏခန္ဓာဆွဲလန်းနေတဲ့ဥပါရဏခန္ဓာဘုန်းကြီးတို့အချင်းချုပ်လိုက်ရင်တော့ယုတ်တရားနဲ့နံတရားဒီနှစ်ပါးပဲရှိတယ် ခန္ဓာ၅ပါးယုံနာနှစ်ပါးသာ ရှိတယ်ဒီခန္ဓာကိုယ်ကြီးကိုငါလို့ထင်မှတ်ထားတော့အဲ့ဒါကိုကိုယ်ကညာနဲ့ခွာပြီးတော့ထားရမှာပေါ့ဗျာညာနဲ့ကြိုတင်ဆင်ခြင်ပြီးခွာထားတော့ဟိုမှာဆိုတော့ဖောက်ပြန်ပဲရှိတတ်တဲ့ဒီခန္ဓာကိုယ်ကြီးရုပ်ပဲဒီရုပ်တရားငါမဟုတ်ဘူးသိနေတဲ့စိတ်ကလေးရတယ်နန္တရားပဲဒါလည်းနာလည်းငါမဟုတ်ဘူးနော်ဟိုခုနမှတ်သားထားတဲ့ တင်ညာတို့ခံစားနေတဲ့ဝေဒနာတို့ဆေးဆော်ပေးနေတဲ့စေတနာတို့နှလုံးသွင်းနေတဲ့မနတိကာရတို့နော်ဒီတရားတွေကလည်းနန္တရားတွေပဲဒါရုပ်တရားမဟုတ်ဘူးနန္တရားတွေကငါမဟုတ်ဘူးပေါ့နော်အဲတော့ယုတ်တရားနန္တရားကတက်တဲ့ဒီပုံမှာယုတ်နန္တရားတွေပေါ့ငါလို့ထင်မှတ်ထားတဲ့အရာကတက်တဲ့အဲ့ဒီတရားတွေပေါ့ငါဆိုတာမရှိဘူး ငါတို့ထင်မှတ်နေတဲ့ဒီဒိဋ္ဌိကိုပေါ့နော်ဉာဏ်နဲ့ကြိုပြီးတော့ခွိုက်ထားရမယ်ဒါကိုဆိုလိုပါတယ်နောက်တစ်ခုကတော့ဘုန်းကြီးတို့ဘာညွှန်းလဲဆိုဒီဓမ္မစကြာတုတ်ပြီးဘုရားအနတ္တလက္ခဏာတုတ်ကိုဟောပါတယ်ဒီအနတ္တလက္ခဏာတုတ်နဲ့ညီယုံ nant တရားတွေအနတ္တသဘောကိုလည်းကြိုးဆင်ញံတိုင်းဓမ္မမှတ်လို့ဝိတောကဝိနာမတကပိုးလို့ဉာဏ်နဲ့ကြိုတင်ပြီးတော့ဘလို့ဆင်ញံနှလုံးသွင်းထားမလဲဆိုတော့ ဒီရုပ်တဘာဝနာမ်တဘာဝတရားတွေဟာကိုဖြစ်စလို့မဖြစ်ဘူးဗျာသူဖြစ်စလို့ပဲဖြစ်သူဖြစ်စလို့ပဲကိုကလိုက်တင်ပြန်အခုတော့ဘုန်းကြီးတို့ဒီမှာတက်တောင်တက်တာတွေထိုင်နေနော်မင်းညောင်းလိုက်ပြင်လိုက်ဟောနောက်တကသူခိုင်းတဲ့တန်ပြင်တော့နောက်ဒီလိုလဲကြာကြာနေလို့မရတော့ရကြတစ်မျိုးဖြစ်ပြန်အောင်များများနာပြန်ပြင်ရပြန်မဆုံးနိုင်သူဖြစ်ချင်တဲ့အတိုင်းမဘုန်းကြီးတို့လိုက်တော့ကိုဖြစ်ချင်တာတခုမှမဖြစ်ဘူးဒါကအနတ္တတဘာဝကိုကိုဖြစ်ချင်လို့ကို မဖြစ်တဲ့သဘောနော်အဆိုးမရတဲ့သဘောဒါကိုပြောချင်တာပေါ့ဟိုညောင်းညောင်းလို့ထိုင်းနေရင်ခဏကြတော့ပါပဲညောင်းလာတာပဲဒါဣရိယာပုကတစ်မျိုးပြင်ရပြန်တော့ခိုင်းတဲ့အတိုင်းပြင်ပြီးတော့လည်းညောင်းတာပဲဒါကထပ်ပြင်ရပြန်တယ်သူခိုင်းတဲ့အတိုင်းပဲပြင်းပြင်းနေတာကိုယ်လိုချာဘာမှမဖြစ်တဲ့သဘောဒါအနာတ္တသဘောမှတ်တာပေါ့နော်အဲ့ဒီလိုယုံ nant တဘာဝတွေကကိုယ်ဖြစ်ချင်လို့မဖြစ်တဲ့အနတ္တသဘောဘုန်းကြီးတို့ဉာဏ်နဲ့ကြိုပြီးဆင်ញင်ထားပါ ပြီးတဲ့အခါကျဘယ်လိုစိတ်နဲ့မှမလဲဆိုဒီဒုက္ခဝေဒနာကိုပျောက်ချင်တဲ့စိတ်လောဘစိတ်နဲ့မရှုပါနဲ့ဒုက္ခဝေဒနာကိုအပြတ်တိုင်းမဲ့ပျောက်တိုင်းမဲ့ဆိုတဲ့စိတ်ကြမ်းကြီးစိတ်ကြမ်းအတက်ဒေါသစိတ်နဲ့မရှုပါနဲ့ဟောဒီဒုက္ခဝေဒနာနောက်ပြီးတော့အဲအတက်ဒေါသနဲ့ရှုရင်ရှုရင်နဲ့စိတ်ဓာတ်တွေကြာလာအကြဒေါသစိတ်နဲ့လည်းမရှုပါနဲ့ဒီဒုက္ခဝေဒနာများဟိုဘယ်လိုရှုရမလဲသိလို့တဲ့သဘောများ များညော့များစူးစလို့ပေါ့အခန်းခက်တဲ့သဘောဒီလိုသိအောင်ရှိအောင်ဒါကြောင့်မို့ဒုက္ခဝိနာရှုတဲ့အခါမှာဒုက္ခဝိနာခံစားနေတဲ့ဘောကိုတရားသိအောင်ရှုပါတာမန်ဆံကလေးမရှိအောင်ကျွတ်တာမန်ဆံကလေး ကြည့်ပြီးနားရင်နားရင်အောင်းနေအောင်းနေဒီလိုဘုသူ့ကိုတရားစုဆိုင်ဉာဏ်နဲ့ကြည့်ရဒုက္ခဝိနာသဘောကိုသိလာရင်တရားသိလာတဲ့ကဘာလဲဆိုဆင်းရဲမှုဆိုတာ ရုပ်ခန္ဓာကိုယ်ယူဆူးညောင်များဆူးသလိုအလုံးခံခက်တဲ့သဘောပါလားဒီလိုခံခက်တဲ့သဘောဟာအခိုက်အတန့်ပဲဖြစ်တယ်ဆင်းရဲတဲ့ခံခက်တဲ့သဘောဖောက်ပြန်ပြီးချမ်းသာတဲ့သဘောဖြစ်သွားမှဧကံဖြစ်တယ်ဒီလိုဆင်းရဲပြီးဆင်းရဲခံစားနေတဲ့သဘောတေချာဆိုင်ပြီးရှုစေခြင်းတယ်ဒီလိုရှုတဲ့အခါမှာဆင်းရဲတဲ့ခံခက်တဲ့သဘောဟာ ညာနဲ့ဆင်ညာမယ်နော်ဘယ်လိုဆင်ညာကြည့်အပေါ်ယန္တာခံခက်သလားအတွင်းထဲအထိခံစားနေရသလားအပေါ်ယန္တာခံစားနေရသလားဒီလိုလဲစူးစိုက်ကြည့်ပြီးရှုလို့ရတဏှာလည်းပဲခံစားနေရသလားအခြားနေရာကိုပြောင်းသွားသလားဒီလိုလဲကြည့်ရင်မြင်ပါတယ်သေးသေးပဲခံစားနေရလားကြီးကြီးပဲခံစားနေရသလားဒါလည်းကြည့်ရမယ်ရုပ်တရက်ဒီခံစားမှုကဖြစ်ပေါ်လာသလားဖြည်းဖြည်းချင်းပဲ ဖြစ်ပေါ်လာသလားဒါလည်းတေချာညာနဲ့ကြည့်သိနိုင်ပါပြီးတဲ့အခါကျတော့ပူလောင်ပြီးခံစားနေရသလားခါလေးအေးခဲပြီးခံစားရသလားဒီခံစားမှုသဘောမာတော့ပြီးခံစားနေသလားလေးပြီးခံစားသလားစူးအောင်ပြီးခံစားနေရသလားထုံကျင်ပြီးခံစားနေသလားကြိုက်ခဲပြီးခံစားနေရသလားအကြောတွေဆွဲပြီးခံစားနေရသလားတေချာညာနဲ့ရှု ဆင်ញင်စေချင်ပါတယ်တိခံပြီးစူးစိုက်ညာနဲ့ရှုရမယ်နော်ရှုရင်ဒီလိုရှုရင်ရှုရင်ရှုနေတိမခံနဲ့တော့နာကျင်လာရင်တော့မှတ်နေကြအာယုံပေါ့နော်မှတ်နေကြသဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်ဝင်လေထွက်လေကိုအဲ့ဒီမူလကမ္မထာကိုပြန်သွားပါတချို့ကဝါယောဒမှတ်တယ်ဖောင်းပေးအဲ့ဒီဝါယောဒကိုပြန်သွားပါခဏကြတော့နာကျင်မှုတွေကခံစားဖို့တော့ ခဏကြာတဲ့ကာမဒီနာကျင်မှုသဘောကိုခံစားနေတဲ့သဘောကိုပြန်ရှုပေါ့နော်နာကျင်မှုသဘောကတိတ်ခံစားနေနေအတိယုံလေးပေါ့ခပ်ဖို့ပေါ့လေးအတိလေးကပြီးရှုကြည့်ပေါ့နော်ရှုဆက်ဆက်ရှုလိုက်ဖော့ရှုလိုက်ဒီလိုရှုကြည့်ရပြီးတော့ပင်တိုင်းကမ္မထံပေါ့ပင်တိုင်းအာယုံဝါယောဒသုံးမဟုတ်အာနာပါနဒီလိုပြန်ရှုရဒလက်စီရှုကြည့်နေရတော့ပေါ့နော် အဲ့ဒီမှာဒုက္ခဝနာတိုးနာလိုက်ယော့နာလိုက်တိုးနာလိုက်ယော့နာလိုက်ဒီလိုဖြစ်နေတယ်အဲ့ဒီခါမှာငါဆိုတဲ့ငါနဲ့ရောပြီးရှုရင်တော့ကိုယ်လည်းနာတယ်စိတ်လည်းနာတယ်ဒါလေးပြောချင်တော့ဟောငါနဲ့ရောပြီးပါဖြစ်လေခန္ဓာကြီးကြိုက်ခဲမှုကငါခံစားနေတာလည်းငါအဲ့ဒါမျိုးခံစားမှုသိနေတာလည်းငါယုံ nant တရားကငါ့ကိုထင်ပြီးမှတ်သားနေတာလည်းငါ ကြောင်းကြဆိုင်တွန်းအားပေးနှလုံးသွင်းလာတဲ့ငါအဲ့ဒီလိုငါနဲ့ရောပြီးတော့ရှုမှတ်နေတော့ကိုယ်လဲနာစိတ်လဲနာတော့ဗောဗျာထိုင်းလာတဲ့ခါကျအထိုင်းကြားလာရင်ရက်နေလဲရက်တာကြားလာရင် ထုံးစံတဲ့သွေးကြောတွေကြောတွေကပိတ်ဆိုးလာနော်ပိတ်နေရင်ခန္ဓာကိုယ်ရဲ့ကြိုက်ခဲမှုကတော့ခံစားရမှာပဲပြီးတော့ကိုယ်ကတော့နာနေမှာပဲကိုယ်ကနာနေရင်ခုနကငါနဲ့တွဲမှိုင်းတော့စိတ်ကပဲ စိတ်လည်းပိုနာစိတ်လည်းနာလာတော့နာတော့ပိုကိုယ်လည်းနာစိတ်လည်းနာတော့ပိုအခါခက်တယ်ဒါကိုပြောနော်နေတော့ဝိညာဉ်ကိုကြည့်တဲ့အခါကျရင်အဲ့လိုညံလေးနဲ့တတိထားကြည့်ပေါ့အဲ့ဒီမှာဆရာတော်သူသိမ်ပိုင်းရရမှာဆရာတော်ကြီးပေါ့သူကဗာမိတ်သွားလဲစစ်တိုက်တဲ့ဥမာနဲ့ဝိညာဉ်ကိုရှုပါဒါလည်းမိတ်သွားဒီအတိညာကိုငါနဲ့အတိညာနဲ့ငါကိုခွာပြီးဒုက္ခဝနာတိခံဒီလိုရှုတဲ့နေရာမှာလဲ ခုနငါးကိုခွာပြီးရှုမှပိုကောင်းတယ်နော်အဲဒီဒုက္ခဝေဒနာရှုမှတ်တဲ့ခါမှာစစ်တိုက်တဲ့ဥမာနဲ့ရှုဖို့ဆရာတော်ရမိတ်ပါစစ်တိုက်တဲ့ခါမှာသူကဘာသုံးထားလဲဆိုခံစစ်တို့ပျောက်ကြားစစ်တို့တိုက်စစ်တို့အဲ့လိုသုံးမျိုးသူကတော့မိတ်ထားခံစစ်ဆိုတာတဲ့သူကမိတ်တာတော့ကိုတ္တမှာလူအင်အားလက်နဲ့အင်အားအားနည်းနေတယ်အဲတော့ရန်သူကို နိုင်အောင် တိုက်ဖို့ဆိုမလွယ်ဘူးဒါကြောင့် ကိုယ်ခန္ဓာကြမတော့ခံရတော့ပြီးတိုက်နေတယ်ဒီဥမာလိုပဲဒုက္ခဝင်တော့ရှုမှတ်ကြည့်တဲ့အခါတတိတမာရီအာနေနေသေးရင်ဒီဒုက္ခဝင်တာသိခံမြင်မရှုနိုင်ပါဘူးအဲ့လိုသိခံမြင်မရှုနိုင်သေးဒုက္ခဝင်တာကိုမရှုပါနဲ့ဒုက္ခဝင်တာဒီတိုင်းသာခံထားပြီးမူလကမ္မထမူလကမ္မထကိုမှတ်နေကြအာနာမနာကမ္မထသို့မဟုတ်ဝါယောတအောင်ပြီးဒါကိုတတ်နေ냐တတိကပြီးရှုနေရတယ် အဲ့လိုမူလကမ္မတာကိုရှုရင်ရှုရင်တော့ဘာဖြစ်လာလဲနာကျင်မှုကပြင်းထန်လာတယ်နာကျင်မှုကပြင်းထန်လာရင်ပျောက်ကြားစစ်ကိုသုံးရတယ်ပျောက်ကြားစစ်ဆိုတာကိုယ်မှာလူဝင်ကတိုင်းတိုင်းအတော့မရှိဘူးဒါကြောင့်ရန်သူကိုရင်ဆိုင်တိုက်ဖို့မလွယ်ဘူးပေါ့ခြုံခိုးပြီးပျောက်ကြားစစ်တိုက်ရတယ်ခြုံခိုးပျောက်ကြားစစ်တိုက်လိုက် ပြန်ပြီးခြုံခိုးနေလိုက်ဒီလိုလုပ်ရတော့မှာဗျအဲတော့မူလကမ္မတာကိုရှုမှတ်ရင်လည်းနာကျင်မှုတွေပြင်းထန်လာရင်ဒုက္ခဝနာ ခပ်ဖော်ပေါ်လေးသိကပ်ပြီးရှုမှတ်ကြည့်ပေါ့အာသိမခံနိုင်မူလကမ္မဋ္ဌာန်းပြန်သွားပေါ့ဟောမူလကမ္မဋ္ဌာန်းရှုနေတဲ့ကနာကျင်ကြိုက်ခဲမှုကပြင်းထန်လာများဒုက္ခဝနာခပ်ဖော်ပေါ်လေးသိကပ်ပြန်ရှုအဲ့လိုမူလကမ္မဋ္ဌာန်းရှုလိုက်နာကျင်ကြိုက်ခဲမှုကိုခပ်ဖော်ပေါ်လေးရှုလိုက်အဲ့လိုတလှည့်စီရှုနေတာဒါပျောက်ကြားစစ်သဘောပဲအဲ့လိုရှုရင်ရှုရင်နဲ့ဆောင်းကပြောသလိုပေါ့လေအတိညာနဲ့ငါလည်းခွာထားခွာထားပြီးဒုက္ခဝင်တော့ ရှုမယ်ရှုရင်ရှုရင်နာခြင်းကောက်ခတ်မှုဟာဘာဖြစ်လာလဲတိုးနာလိုက်ယောနာလိုက်တိုးနာလိုက်တော့ယောနာလိုက်အဲ့လိုကြီးကြီးနဲ့ဘလို့သဘောပေါက်လာလဲဆိုတော့ခံစားနေတဲ့သဘောလေးပေါ်မှာတတိကပြီးရှုတတ်သွားရင်နာတာတခြားခံစားနေတာတခြားသွေးကြောလေကြောပိန်တော့ဒါတော့နာမှာပဲလေရုပ်ရုပ်ခန္ဓာကိုရနာတာတခြားခံစားတာတခြားဒီခံဒီနာခြင်းမှုခံစားမှုသိနေတဲ့ အဲတခြားငါလို့ယုံနာတရားမှာမှတ်သားနေတာတခြားပေါ့ကြောင်းကြဆိုင်နှလုံးသွင်းတာတခြားအဲ့လိုနားလဲသဘောပေါက်လာရုပ်ရှင်ကြည့်ရတယ်လို့ပေါ့နော်ဒုက္ခဝေဒနာကြည့်လို့အဲ့ချိန်မှာကြည့်လို့ရှုမှတ်လို့ကောင်းလာတယ်အဲ့ချိန်မှာကိုကတော့သွေးကြောတွေကြောတွေပိတ်ဆို့နေတဲ့အတွက်နားနေမှာပါပဲဒါပေမဲ့လို့စိတ်ကတတိတမာရီအားကောင်းလာတဲ့ခါကျတော့မနာတော့ခုနလိုဟို နာတာတခြားသိခံစားတာတခြားသိတာတခြားအဲ့လိုသဘောပေါက်လာတယ်တတိသမารီလေးလည်းအကောင်းလာတယ်အဲ့ဒီခါကျရင်ကိုယ်သာနာပြီးစိတ်မနာဘူးပေါ့ဗျာအဲ့ဒီလိုကိုယ်မနာပဲနဲ့စိတ်ကိုယ်သာနာစိတ်မနာပဲနဲ့ရှုတိုင်းရင်ဟိုတနေ့ကဟိုမိန်ပြောခဲ့ပါလို့ချမ်းမြေဆရာတို့ရပါပြောလိုက်နိဗ္ဗာန်ကိုသွားတယ်တော့တစ်ချောင်းရပြီဒီလိုမိန်ထားတယ်အဲ့ဒီဒုက္ခဝင်တာဟာကိုယ်သာနာပြီးစိတ်မနာတဲ့အခါမှာအင်မတန်ကြီးလို့ကောင်းတိုးလာလဲရော့သွားလဲတိုးလာလဲတော့ ခန္ဓာလေးမအချိန်တော်တော်ကြာကြာဖြစ်တာအဲ့လိုဖြစ်နေတာဒါဟုတ်ကောသီခံပြီးရှုနေရတယ်သီခံပြီးရှုနိုင်ရင်ကြောင့်သီခံစိတ်တရားကိုယ်မှာအာကောင်းလာတယ်သီခံတဲ့စိတ်တရားအာကောင်းလာလေရှုမှလေကောင်းလေလေအဲ့ဒီအချိန်ကာလမျိုးမှာဘုန်းကြီးကတိုက်စိတ်ကိုသုံးရတယ်ချိန်ကြားလာတော့ဒီကြောကမရှုမှတ်ချင်ဘူးအဲ့လိုဖြစ်တတ်တယ်တိုက်စစ်ဆိုတော့ကိုယ်မှာ လူဝင်အားလက်နက်အားပြည့်စုံ ပြည့်စုံအားကောင်းလာရင်ရန်သူကိုထွက်ပြီးရင်ဆိုင်ပြီးမနိုင်နိုင်အောင်တိုက်လို့ရတော့အဲ့ဒီဥမာလိုပဲဒုက္ခဝနာကိုကိုယ်သာနာပြီးစိတ်မနာပဲနဲ့သိခံမှတ်နိုင်လို့ရှိရင်တုံနာလဲရောနာလဲတုံနာလဲရောသိခံမှတ်နေတယ်အဲ့လိုမှိုင်းမှိုင်းနဲ့တတိတမာရီအားကောင်းလာတယ်အဲ့တော့ကိုကနာပေမဲ့လို့စိတ်ကမနာတော့မရမနာဘူး မပြတ်ဆက်တိုက်မှတ်တိခါမိမှတ်ဒီလိုရှုရင်ရှုရင်ရှုရင်နဲ့ချုပ်ပုဂ္ဂိုလ်များတော့ဒီဒုက္ခဝေဒနာခံစားနေမှုတတိသမารီအားကောင်းလာတဲ့အတွေ့အကြုံကိုဘာဖြစ်လဲဖြည်းဖြည်းဖြည်းနဲ့ရောပါကြော်လွန်သွားပြီးပျောက်သွားကြော်လွန်သွားတော့ဒါကိုဗုဒ္ဓဗာမိတ်နဲ့တမာရီဘိခွေဘာဝိတာတမာရီရောက်အထောက်ကြကမ္မထံတစ်ခုအတွေ့အဲ့လိုတမာရီရောက်အထောက်တမာရီမြပဲနဲ့ဒီဒုက္ခမုဏမျိုး ရှုမှတ်ဖို့တော့တော်ခက်တယ် ပြီးတော့ဘုရားဗာမိတ်နဲ့တမာဟိတော့ဘေကွေဘေကုယထဘုဒ္ဓံပဇာနာတိတမာရိရတဲ့ပုဂ္ဂိုလ်မှာအမှန်တိုင်းသိမယ်မြင်မယ်ခုနလိုပေါ့ဒုက္ခဝနာဖြည်းဖြည်းနဲ့တိုးနာလဲယောနာလဲတိုးနာလဲယောနာလိုက်နဲ့နောက်ရောက်ယောပါပြီးကြော်လွားသွားတာမျိုးပေါ့ဒါမျိုးတွေကိုယ်တိုင်ကိုယ်ကြမြင်မယ်သိမယ်ဒါကိုဘုရားဟောတာတူနဲ့တူတော့မတူဘူးဗျတချို့ကြတဲ့ဒီဒုက္ခဝနာဒီကြီးထွားကြီးထွားကြီးထွားသွားပြီးတော့လုံးဝပေါက်ခွဲတဲ့သဘောမျိုးမြင်တွေ့သွားပြီး ဒုက္ခနာကြော်လွှမ်းဖို့ကြော်လွှားသွားလဲတွေ့တယ်နော်အဲ့ဒီအချိန်မှာတော့ဘုန်းကြီးတို့ကိုယ်လည်းမနာတော့စိတ်လည်းမနာတော့ဒုက္ခဝေနာမဖြစ်တော့ရင်တော့ဝေနာတစ်မျိုးဖြစ်တာပေါ့နော်ဝေနာချုပ်သွားတာမဟုတ်ဘူးနော်ဒုက္ခဝေနာမဖြစ်ပါဖြစ်လေဒုက္ခဝေနာဖြစ်တယ်ထင်ရှားတော့ဒုက္ခဝေနာဖြစ်လာဝေနာတော့လုံးဝမချုပ်ဘူးပေါ့နော်ဝေနာပေါ်မှာဖြစ်နေတဲ့လောဘဒေါသကိလေသာတရင်ကချုပ်ငိမ့်တာတင်စားပြီးတော့ ဝေနာချုပ်တယ်ချုပ်တယ်လို့ဒီလိုပြောကြတာပါတကယ်တမ်းကျတော့ဝေနာခံစားမှုကတခုခုတော့ရှိနေမှာလေဒုက္ခဝေနာမဖြစ်တော့ဒုက္ခဝေနာဖြစ်မှာလေဒုက္ခဝေနာဒုက္ခဝေနာမဖြစ်တော့ဘူးဆိုဥပိ္ပခဝေနာဖြစ်နေမှာပဲအဲ့ဒါလေးမှတ်ထားဖို့ပါဒီဝေဒနာရှိရင်စိတ်ကရှိတော့ခံစားရမှာပဲလေစိတ်မရှိရင်တော့ဝေဒနာမရှိဘူးပေါ့ဒါပဲရှိသေးစိတ်မရှိဘူးတော့သေုံသေတော့တာပဲနော် စိတ်မရှိဘူးဒီဒီနိရောဓမဘဝင်စားတာလွှဲရင်ပေါ့ကျန်တဲ့စိတ်မရှိဘူးဆိုရင်တော့ဒါဒီပုဂ္ဂိုလ်ကသေတော့တာပဲနော်အသက်ဝိညာဉ်မရှိတော့တာဒါကပြောဆုံးဆုံးကပြောခဲ့တာဒုက္ခဝိနာရှုနည်းခုဒုက္ခဝိနာရှုနည်းကိုသွားကြအောင်နော်ဒုက္ခဝိနာဖြစ်လာတဲ့အခါကျထိုင်မဲရှုရှုဈဉာမဲရှုရှုသူကတသိမ့်နဲ့တငိမ့်ငိမ့်နဲ့နော်တငိမ့်ငိမ့်တသိမ့်သိမ့်နဲ့ရှုရတာအင်မတန်ကောင်းတာတတိယလည်းဘယ်အာယုံမဲရှုရှုမြဲပြီးကတ်နေတယ် ငြိမ်ကောင်းစိတ်ကောင်းဘိုင်းတဲ့ရမှာဒီစကားသုံးတယ်ဒီဒုက္ခဝိနာရှိတဲ့ကငြိမ်ကောင်းလို့သိမ်ကောင်းလို့ဒီဝေနာနဲ့ဒီဒီဝေဒနာပေါ့ဒုက္ခဝေဒနာနဲ့ဒီဒုက္ခဝေဒနာဆိုတာဘယ်အခြေအနေလောက်မှသိလဲဆိုဥရပြညာလောက်ပေါ့နော်အဲ့ဒီညာလောက်ကအများဆုံးတွေ့တာပဲပြီးတော့ဘုန်းကြီးတို့ညာစင်းနဲ့ပြောပါမယ်ခုတော့ဝေဒနာရှုနည်းပဲပြီးအောင်ပြောမယ်နော်ဒီဒုက္ခဝေဒနာနဲ့ဒီဥရပြညာ ရှေ့ပိုင်းမှာပေါ့လေကိုယ်ကလည်းပေါ့စိတ်ကလည်းပေါ့ကိုယ်ကလည်းငြိမ်ချမ်းစိတ်ကလည်းအေးချမ်းကိုယ်ကလည်းအေးချမ်းစိတ်ကလည်းအေးချမ်းအင်မတန်ကိုရှုမှတ်လို့ကောင်းအဲ့ဒီလို ဖြစ်နေတဲ့ခါမှာဒီမရှုမရှုမှတ်တိုင်းဒီပေါ်မှာตาရပြီးတော့အကြာကြီးဖြစ်နေတတ်တယ်ဒီညာမှာအများသောဖြင့်တော်တော်များများဒီဝိပဿနာညာမှာတော်တော်ကြာနေတတ်တယ်ပေါ့ပြီးတော့ဒီဒုက္ခဝေဒနာမှာမตาမိမตาရမိအောင် ကိုပေါ့ရင်ပေါ့တယ်လို့သိပြီးမှရှုရတယ်စိတ်ပေါ့ရင်လည်းစိတ်ပေါ့တယ်ကိုချမ်းသာရင်လည်းချမ်းသာစိတ်ချမ်းသာရင်သိပြီးမှတေချာသိပြီးမှရှုရတယ်ရွတ်တာမန်ချံကလေးချမ်းသာတယ်ချမ်းသာတယ်ပေါ့တယ်ပေါ့တယ်ဒီလိုတော့ဟိုတေချာမသိဘူးရောမသိဘဲနဲ့ရှုနေဒီဒုက္ခဝေနာမှာပို့တော့ပို့ပေါ့ခြင်းလာတယ်ချမ်းသာတော့ပို့ချမ်းသာခြင်းလာတယ်နော်ဒီချမ်းသာတယ်ချမ်းသာတယ်ချမ်းသာမယ်ဒီချမ်းသာတဲ့လူကလေးလည်းตายာနေတယ်ဒီတဲ့ချမ်းသာတဲ့ ခံစားမှုကိုလည်းသူကမျောပြီးရှုနေတတ်တယ်ဒါကိုသတိထားမှာပဲအဲ့ဒါဆိုရင်တော့ဒီဟာနဲ့ပဲလည်ထွက်နေလိမ့်မယ်ဒါကြောင့်မို့ဒုက္ခဝေဒနာကိုရှုတော့မယ်ဆိုရင်ဒုက္ခဝေဒနာရဲ့သဘောကိုသိချသိအောင်ရှုရမယ်ဒုက္ခဝေဒနာကိုသိချသိလာတဲ့အခါမှာဟိုချမ်းသာမှုဆိုတာခိုက်တာမယ်ချမ်းသာမှုသဘောဖောက်ပြန်ပြီးတော့ဖောက်ပြန်ပြောင်းလဲပြီးတော့ဆင်းရဲတဲ့သဘောဧကံဖြစ်သွားမှာပဲ ဒီလိုဆင်ញင်ပြီးချမ်းသာတဲ့သဘောကိုရှုရမယ်ပြီးတော့ခုနဗုဒ္ဓမင်းငယ်တာဗာလေအချင်းချင်းမှာဘုန်းကြီးပြောခဲ့တယ်ဒုက္ခဝေဒနာကိုဒုက္ခသဘောမမြင်အောင်ရှုရမယ်ဒုက္ခဝေဒနာဒုက္ခတော့ဓာတဘာဆိုဓာတဘာတော့မှတရားမင်းဒါလေးမှတ်တာနော်အဲဒုက္ခဝေဒနာကိုဒုက္ခသဘောမြင်အောင်ရှုရမယ်ဆိုရင်သူကဗာလေဆိုပေါ်ပြီးပြောက်ဖြစ်ပြီးပြတ်တဲ့အနိစ္စသဘောမြင်အောင်ကြည်တာရှုတာ ဒီလိုမြင်ဖို့ဆိုရင်နော်ဘုန်းကြီးကြိုက်တာတော့ဗာလဲဆိုตายရတယ်ตายရတယ်ချမ်းသာတယ်ချမ်းသာတယ်အဲ့ဒီလိုမရှုပဲနဲ့အနေစာအနေစာသုံးဖို့ဖြစ်ပြဖြစ်ပြတိုင်းရရှုစေခြင်းတယ်ဒီဒုက္ခဝနာအဒုက္ခဝနာလေးပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပြီးပြအနေစာသဘောလေးမြင်ရမယ်ဒုက္ခဝနာအဲချမ်းသာနေတဲ့သဘောလေးပေါ့ပေါ်ပြီးပြောဖြစ်ပြီးပြပေါ်ပြီးပြောဖြစ်ပြီးပြအဲ့လိုမြင်အောင်ရှုတတ်မယ်ဆိုရင်အော်ဒီချမ်းသာမှုသဘောကလည်း ပေါ်ပြီးပြောက်ဖြစ်ပြီးပြက်နေတဲ့ဆင်းရဲခြင်းတစ်မျိုးပဲလို့ညာနဲ့သိမြင်တာဒီဒုက္ခဝေဒနာကြော်ပါတယ်ဗျအဲ့ဒီလိုမြင်အောင်ရှုစစ်ခြင်းတယ်အဲ့လိုမမြင်သေးရတော့ဘုန်းကြီးတို့ကဒီပေါ်မှာပဲตาရာနေတတ်တယ်အဲ့ဒါလေးမှတ်တာနော်ဒါလေးကတော့ကမ္မဋ္ဌာန်းဆရာပေါ်မှာတေချာလျှောက်ပြပေါ့သူကနေတရားကြော်သွားလမ်းညွန်လိုက်မယ်အဓိကကိုသိထားဖို့ရတာဒီဒုက္ခဝေဒနာဖြစ်လာဗာမြောင်ရဒုက္ခဝေဒနာမြင်ရဒုက္ခသဘောမြင်ရမမြင်မှကြော်မှမမြင်မကြော်ဘူး ဒါလေးတော့မှတ်ထားတာအကျဉ်းချုပ်နော်ဥပေက္ခဝိနာ ရှုနေသွားမယ်နော်အဲ့ရနေဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သင်္ခါရုပ္ပကဉာဏ်လောက်ရောက်သွားတယ်ဆိုပါသင်္ခါရုပ္ပကဉာဏ်ရောက်သွားမယ်သင်္ခါရုပ္ပကဉာဏ်ကျတော့ဥပေက္ခဝိနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒုက္ခကလည်းဆင်းရဲတယ်ထင်ရှားတယ်လေဒုက္ခဝိနာဆိုတော့လည်းထင်ရှားတော့နော်ဥပေက္ခဝိနာကဇံပိုင်းဆိုသရုတ်ဒဇံ မောထင်ရှားတယ်ဉာဏ်ပိုင်းဆိုရင်တော့ဥပဒနာဉာဏ်နဲ့ပြန်တေခရုပ္ပကဉာဏ်မှာထင်ရှားတယ်ပေါ့နော်အဲတော့ဥပ္ပကဝိနာဆိုတာဒုက္ခဝိနာလို့မထင်ရှားဘူးဒုက္ခဝိနာလို့လည်းမထင်ရှားဘူးထင်ရှားမတွေ့ဘူးတိမ်တိမ်မိုးဝင်လေးဖြစ်နေနော်အဲတော့ပြုပြင်ပြောင်းလဲတဲ့ယုံနံတရားတွေရဲ့ဆင်းရဲတာလည်းမဟုတ်ဘူးချမ်းသာလည်းမဟုတ်တဲ့သဘောပဲနော်ဒီယုတ်တရားနဲ့နံတရားတွေရဲ့တိမ်တိမ်မိုးဝင်လေးဖြစ်နေတော့မထင်ရှားတဲ့ သဘောဖြစ်နေတာမတရားတဲ့ကာယဘာဖြစ်လဲယောဂီပုဂ္ဂိုလ်မရှုခြင်းပေါ့များသောထင်ရှားရအောင်လိုက်နေတတ်တယ်ထင်ရှားလိုက်ရှုတတ်တယ်အဲတော့မထင်ရှားတော့ထင်ရှားလိုက်ရှုထင်ရှားလိုက်ရှုတော့အဲ့ဒီရှုတဲ့အာယုံကလည်းတခါတိမ်မွေ့သွားရောဟာဒီအာယုံကတိမ်မွေ့နောက်တစ်ခုထင်ရှားလိုက်ပြန်တယ်ဟာအဲ့ဒီထင်ရှားလိုက်ရှုပြန်တယ်တိမ်မွေ့သွားဒီညအဲ့တိုင်းပဲဖြစ်တော့တိမ်မွေ့သွားတာအဲ့လိုတချို့ယောဂီကလဲပြီးအကြာကြီးဖြစ်နေတာဒီနေရာမှာလဲ ဘုန်းကြီးတို့ယောဂီတွေကြာတတ်ပါတယ်ဒီယုတ်တရားနာတွေကတိမ်မွေ့နေတဲ့ခံစားမှုကဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒါကြောင့်ဥပ္ပခဝင်တာဥပ္ပခဝင်တာအရှုအခက်တယ်အရှုအခက်လို့ယောဂီကအရှုအလွယ်တော့လိုက်ရှုနေတဲ့အခါကျတော့ထင်ရှားရာရှုလိုက်တိမ်မွေ့သွားလိုက်ထင်ရှားရှုလိုက်တိမ်မွေ့သွားလိုက်အဲ့လိုဖြစ်နေကြားလိုက်တချို့ယောဂီစိတ်တက်ကြသွားတယ်ဘုန်းကြီးဒီနေ့ဖေဖော်ဝါရီလထဲမှာထိုင်ဝမ်ယောဂီတယောက်အဲ့လိုဖြစ်တယ် စိတ်ဓာတ်တွေကြာတော့ဘုန်းကြီးတရားစကားမဝင်ပါဘူးတည်တံလာလျှောက်တဲ့ယောဂီတယောက်ပါပဲဘုံမပြေမှာသူကတနှစ်ပတ်လုံးသွားရှုတယ်ဒီလိုဖြစ်ပြီးပြန်လာအဲ့တော့သူမတက်နိုင်တော့စိတ်ဓာတ်တွေကြာလာဘုန်းကြီးတို့လည်းတော့မသေးကြသေးကြောင်မေးရတော့ဗောဗျချက်ချင်းဆုံးဖြတ်ချက်မချနိုင်သူကဘုန်းကြီးကိုချက်ချင်းလမ်းညွန်ပေးနိုင်လိမ့်မယ်ထင်တော့မဟုတ်ဘူးလို့ဒီနေရာမှာသူကဖျားမဟုတ်ဘူးဒီနေ့မင်းကိုဒီလိုသင်ပေးမယ်ဆင်ပြေဆက်သွားဖို့ စင်မပြေရင်ကိုကဘယ်လိုနောက်ရကြတမျိုးသင်ရမှာလို့တို့ကဘုရားမဟုတ်တော့ဓာတ်ရညုံလို့မရဘူးဘုရားကတော့ဒီပြဿနာဓာတ်ရတခါလဲညုံလိုက်ပြီးသွားတယ်တို့ကဒီနေ့စင်မပြေနောက်တာတမျိုးပြင်မယ်နောက်တမျိုးစင်မပြေနောက်တမျိုးပြုံးမယ်အဲ့လိုလုပ်ရတယ်လို့ဒီတော့ဒီဥပက္ခဏဖြစ်ဥပက္ခဝိညာဉ်ကျုံလာရင်ဒီညာမျိုးရောက်လာစိတ်တမကြရအောင်တရားရှုမှတ်မှုတိုးတက်ရအောင်ဥပက္ခဝိညာဉ်ကိုရှုတတ်ဖို့လိုပါတယ် နော်ဥပက္ခဝေနာဖြစ်လာရင်ဥပက္ခဝေနာသဘောကိုသိချာသိအောင်ရှုရမယ်ဥပက္ခဝေနာသဘောသိချာသိလာတဲ့အခါမှာဥပက္ခဆိုတော့ဟိုဆင်းရဲဆင်းရဲချမ်းသာနှစ်ခုကြားမှာအခိုက်အတန့်ဖြစ်တဲ့သဘောပဲမကြာခင်ဥပက္ခသဘောကနေဖောက်ပြန်ပြီးတော့ချမ်းသာတဲ့သဘောလည်းရောက်သွားနိုင်တယ်ဥပက္ခသဘောကနေဖောက်ပြန်ပြီးဆင်းရဲတဲ့သဘောလည်းရောက်သွားနိုင်တယ်အဲ့လိုဆင်ញင်ဥပက္ခသဘောကိုဆင်ញင်ရှုရမယ် ပြီးတော့ဥပေက္ခဝေနာကိုဥပေက္ခအာရုကမတုကဝေနာအနေဆတော့ဓာတပါဥပေက္ခဝေနာကိုအနေဆမြင်အောင်ရှုမယ်ဒါလေးအသိမှတ်တာကိုရှုနေတဲ့အဓိကကမ္မထာအာယုံကဒုက္ခဝေနာလည်းမတွေ့ရဘူးဒုက္ခဝေနာလည်းမတွေ့ရဘူးတိမ်မွေ့နေတဲ့ဥပေက္ခဝေနာလေးတွေ့လာရင်သူဥပေက္ခဝေနာရှုတအောင်ကြိုးစားပါအခြားထင်ရှားရာပေါ်ရာကိုလိုက်ပြီးမရှုစေချင်ဘူးဗျာ အဲဒီလိုထင်ရှားရပေါ်ရရှုနေတော့ဥပ္ပခာဝင်နာမှာပဲကြာနေတတ်ပါတယ်ထင်ရှားရှုလိုက်တိမ်မွေးသွားလဲထင်ရှားရှုလိုက်တိမ်မွေးသွားလဲဒါနဲ့မကြော်တော့ဒါဒီနေရာနဲ့မလွန်တော့ဘူးပေါ့အဲကြောင့်ဥပ္ပခာဝင်နာကိုရှုတတ်ရမယ်ဒုဥပ္ပခာဝင်နာကိုရှုတဲ့နေရာမှာ အနိစ္စမြင်မှုအရေးကြီးတယ်ပေါ့နော်ဒါဘုရားတရားဟောတာဒီဥပ္ပခာဝနာလေးကတိမ်မွေ့နေတော့လှုပ်နေတာရွေရှားနေတာတော့ပဲသိတာများတယ် တော့တေးသေးတင်းတင်းမွေ့မွေ့လေးဖြစ်နေတာဒါကိုရှုရခက်တာပေါ့ဗျာနော်အဲ့ဒီတင်းတင်းမွေ့မွေ့လှုပ်ရှားနေတဲ့သဘာဝလေးကိုဘုန်းကြီးတို့ဗာမြောင်ရှုစေခြင်းလဲရှုတော့အနေဆမြောင်ရှုမှစေခြင်းနော်လှုပ်နေတဲ့ရိုးရင်းနေတဲ့သဘောလေးကိုဟုတ်လားအနေဆပေါ်ပြီးပြောအနေဆအနေဆသုံးဖို့ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောအဲ့လိုမြင်ဖို့အရေးကြီးတယ်သုံးဖို့ဖြစ်ပြီးပြဖြစ်ပြီးဖြစ်ဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြင်ဖို့အရေးကြီးတယ်အဲ့လိုမြင်အောင်ရှုစေခြင်းနဲ့နော်ဓာတ်ရိုက်ပေါ့ လှုပ်ရှားနေတဲ့လှုပ်နေတဲ့သဘောလေးရွေ့နေတဲ့သဘောရွေ့ရှားနေတဲ့သဘောလေးတိမ်တိမ်မွေ့မွေ့သဘောလေးကိုဟုတ်လားဖြစ်ပြသဘောအိဋ္ဌအဲ့လိုတိုက်ရရှုရင်ပိုးမြင်လွယ်တယ်အဲ့ဒီလေရှုတတ်ဖို့လိုတယ်ပေါ့နော်အဲ့လိုရှုတတ်တာဒီတိမ်တိမ်မွေ့မွေ့ပေါ်လေးမှာအကြိုက်ကရှုနိုင်ပါတယ်ဒါတော့ဝိကဝင်တာရှုနည်းပေါ့နော်ဒါဝိသိဉ္ဇမွေဘာရှုရမလဲပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒီလိုမြင်အောင်ရှုရဓမ္မသာလင်ဘုန်းကြီးတို့က ဥပေက္ခဝနာကြော်သွားပြီးနောက်ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့မညာဖွညာနိဗ္ဗာန်ရသွားနိုင်တာပေါ့အဲဒီနေ့ဒါကတော့ဝိက္ခဝိနာ ရှုမှတ်နည်းပေါ့အဲ့ဒီမှာဘုန်းကြီးတို့ဗာပြောခြင်းလဲဆိုဝိနာရှုမှတ်ရင်လည်းဉာဏ်စီများဖြစ်ပုံနဲ့တရင်ကပယ်ပုံညာဆိုဘုန်းကြီးကတရင်ကဘာဟာအပြင်ကိလေသာပယ်ပုံဆိုခေါင်းစည်းလေးပေးထားပါတယ် အဲ့ဒီဟာလေးနည်းနည်းပြောချင်တယ်နော်ညံစင်လေးညံစင်ဒီမှာခုနကကြည့်ချင်းညံစင်လေးတွေဟိုဇာလေးထိုးပြနော်ပထမဆုံးသူကအနာဘာနာမှတ်တယ်သုံးဖို့ဓကမ္မထမှတ်တယ်မှိုင်းမှိုင်းနဲ့ဒုက္ခဝိနာတွေကကျုံလာတယ်ကျုံလာတဲ့အခါကျဒါဝေဒနာကိုလည်းဒီလိုပြောင်းမှန်တယ်ဘာဖြစ်လို့လဲနာကျင်ကြိုက်ခဲမှုရှိတော့ဒုက္ခဝိနာကျုံတယ်ဒုက္ခဝိနာရှုတယ်ဒုက္ခဝိနာဆိုတာနာရာကျင်နာကြိုက်တာခဲတာတွေကဒါရုပ်ပဲအဲ့ဒါကိုခံစားနေရမှာ ဝေဒနာခေါ်တယ်နော်ပြီးတော့နာမရူပပရိစေတညာဆိုဒုက္ခဝနာရှုနေတာနာကျင်ကြိုက်ခဲနေတာရုပ်သဘောနာကျင်ကြိုက်ခဲမှုခံစားနေတဲ့ခံစားနေတာဝေဒနာနော်ဒီရုပ်ဝေဒနာတရားတွေပေါ့ငါပဲသူပဲလို့မှတ်သားနေတာကတင်ညာပေါ့နာကျင်ကြိုက်ခဲမှုခံစားတာကိုသိနေတာခံစားမှုသိတာက စိတ်ပဲနော်ဒီအရုံမရောက်တော့ကြောက်ကြဆိုင်ပြီးတာနှလုံးသွင်းပြီးတာဒါသင်္ခါရခန္ဓာပေါ့အဲ့ဒီလိုပုဂ္ဂိုလ်ပြသိလား ခြုံပြောရင်တော့ဒီကုဒုက္ခဝနာရှုရင်းနဲ့ဟောယုတ်တတနန္တတဒါမျိုးကွဲဝပြသိလာငါလည်းမဟုတ်သူလည်းမဟုတ်ယုတ်တဘောတတနန္တဘောတတဖြစ်နေတဲ့ຢာတွေပဲအဲ့လိုမျိုးမြင်းလာရင်ဒါနာမရူပပိစိတညာပေါ့ဝိညာရှုမှိုင်းနဲ့လည်းကွဲသွားပါတယ်ခန္ဓာ၅ပါးပြင်မယ်ခန္ဓာ၅ပါးမြင်ခြုံလိုက်ယုံ nant တရားမြင်တာပဲယုတ်တဘောတရားနန္တဘောတရားမြင်တာပြီးတော့ ဓမ္မရူပပရိစေတဉာဏ်ဖြစ်လာရင်တရင်ကဘာဟာအပြင်ဘာကိလေသာတွေပယ်သွားလဲဆိုဟောထင်ရှားရှိနေတဲ့ခန္ဓာ၅ပါးမှာဖြစ်နေတဲ့ဒိဋ္ဌိပေါ့ငါဆိုတာကြွာသွားတယ်ခုနကသောဘကတော့ငါနဲ့ဒီဒုက္ခဥနာ တွဲမှတ်တာတွဲမှတ်တယ်ဒါကိုခွာပြီးတော့မှတ်ရင်မှတ်ရင်တော့ဩနာကျင်ကက်ခဲနေရာကရုပ်သဘာဝတတ်တပဲဒီနာကျင်ကက်ခဲမှုခံစားနာဝေဒနာ ဝိညာသဘောတရားပဲနော်ဒီပေါ်မှာသူပဲငါမှသိညာနာကျင်ကက်ခဲမှုကိုခံစားမှုကိုသိနေတာစိတ်လေးပဲအဲ့ဒီအောင်အောင်မရောက်တော့ချိန်ပြီးတယ်ရွယ်ပြီးတဲ့သဘောကသင်္ခါရဆိုစေတသိက်တရားတွေပဲအဲ့တူစိစေတသိက်ရုပ်တရားတွေကွယ်ကွယ်ပြပြသိလားချုံပြောယုံဏတရားတွေကွယ်ကွယ်ပြပြညာနဲ့သိသွားသိသွားတော့ဒီပေါ်မှာအထင်မှားနေတဲ့ငါတပါးယောက်ျားမိန်းမဆိုတော့အလိုလိုကွာသွားတာငါဆိုတဲ့ဒိဋ္ဌိ ကိုတရင်ကပဟအနေနဲ့ဒီဒီနာမရူပပရိစိလညာရပါဖြတ်သွားရင်ပယ်တယ်အဲ့လိုစာပေကျမ်းတော်များအတိအကျဖွင့်တာရှိပါအဲ့ရနေဆက်ပြီးရှုမှရမယ်ရှုမှရင်လည်းအကြောင်းအကျိုးသိမြင်အောင်မှစေဦးလေးတွေလို့ချင်းစိတ်လေးတွေလို့ဒီလိုသိအောင်မှမနာကျင်ကခဲမှုခံစားတော့မှိုင်းမှိုင်းနဲ့ကြည်လိုက်ပါတော့ကြာကြာထိုင်နေဟုတ်လားဒီကြာကြာထိုင်နေတဲ့ခန္ဓာကိုယ်ရကာယပဒရဲ့ယုတ်ကြည်ပေါ့ နော်နောက်ဂါပဒါယအကြည်တန်းနဲ့ဖုဒ္ဓဘာယအောက်ကထိုင်တဲ့ခုံ ထိုင်တဲ့ကြမ်းမြင်ပေါ့ထထထင်ရှားတဲ့ပထဝီဖုဒ္ဓဘာယပေါင်းစုံပေါင်းစုံမိလိုက်တကသွေးကြောလေးကြောတွေပြင်နာကျင်ကြိုက်ခဲမှုခံစားရတော့ပြီးတော့ကာပတာတော့ဒီထိုင်းနေတဲ့ခန္ဓာကိုယ်ယုံနေဟိုအောက်ကကြံကင်းတို့သုံးဖို့ခုံတို့အဲ့ဒါပြဖုဒ္ဓဘာဆိုတဲ့ အဲ့ဒီနှစ်ခုပေါင်းစုံတာအဲ့ဒါအကြောင်းပေါ့အဲ့ဒီပေါင်းစုံရင်ကြောင့်ဒီနာကျင်ကက်ခဲမှုခံစားတဲ့ဝေဒနာတို့သိနေတဲ့စိတ်တွေဖြစ်တော့စိတ်ရှိလို့ဒီဝေဒနာစိဝေဒနာခံစားမှုတို့ကြောင့်ကြနှလုံးသွင်းမှုတို့ဒါတွေကဖြစ်လာတော့အဲ့တော့ရှေကကာပတာရယုနဖုဒ္ဓဘာယအကြောင်းပဲနော်နာကျင်ကက်ခဲမှုခံစားနေတဲ့ဝေဒနာတို့ဒီဝေဒနာကိုသိတဲ့စိတ်တို့ဒီဝေဒနာသိအောင်ကြောင့်ကြစိုက်နှလုံးသွင်းနေတာတို့ဒီဟာတွေကတော့အကျိုးတရားပဲအဲ့ဒီလို အကြောင်းအကျိုးကွဲပြားသိတဲ့ပစ္စယပရိကညာဖြစ်လာတာအကြောင်းအကျိုးကိုကွဲပြားတဲ့သိတဲ့ပစ္စယပရိကညာဖြစ်လာရင်ဒီညာဖြင့်ဘာကိလေသာတွေပဲလဲအာယတုကဒိဋ္ဌိအကြောင်းနော်အကြောင်းကိုလက်မခံနဲ့အယူဆဖို့ဘယ်ရာမလို့အကြောင်းကျိုးနဲ့ဆက်ဆံနေတာနော်အကျိုးကိုလက်မခံနဲ့ဒီဒိဋ္ဌာတွေဒီဒိဋ္ဌိတွေပေါ့တည်ငါဘာပဲဒီကျိုးအကြောင်းအကျိုးပဲတော့ ဒီလိုတချို့အဲ့လိုယူဆတွေရှိတယ်အကြောင်းကျိုးကိုတကယ်မြင်သွားရင်ခုနကအကြောင်းမရှိဘူးဆိုတာလေလိုလိုပယ်ပြီးသားပြီးသားအဲ့ဒီကဒိဋ္ဌိကပယ်သွားတယ်ဉာဏ်နဲ့ဒိဋ္ဌိတွေပယ်သွားတယ်တရင်ကပါဟံပြင်ပယ်တာပါပဲဒီဉာဏ်ရတဲ့ခိုက်တန်းနေအမြဲတမ်းပယ်တာတော့ဟုတ်ပါဘူးအဲ့ဒီကနေဆက်အထောက်တယ်ပေါ့ဗျာဆက်အထောက်တဲ့ခါကျဒီအကြောင်းကျိုးဆက်ဆက်ဖြစ်နေ ယုံ nant တရားတွေရဲ့အနေစာဒုက္ခအနတ္တဒါကိုမြင်အောင်ရှုရတယ်။ပေါ်ပြီးပြောဖြစ်ပြီးပြပေါ့ဒါလေးတွေမြင်အောင်ရှုရ။အဲ့လိုရှုလို့ရှိရင်ဒီမှာတော့သူကသမ္မတလညာပေါ့နော်။အဲ့ဒီသမ္မတလညာဖြင့်တက္ကာဒိဋ္ဌိအတူတူပဲခုနလိုဒီယုံ nant တရားမှာငါပဲသူပဲလို့ငါလို့ထင်မှတ်ထားတဲ့တက္ကာဒိဋ္ဌိကိုတရင်ငါပါမြင်ပယ်တယ်ဒီလိုပြောတယ်။အဲ့ဒီ အဲ့ဒီမှာလဲသူကတော့ထေရဘယ်လိုရှင်းထားလဲကြောင်းကျိုးသိတဲ့ဉာဏ်ပြစ္ဆပရိကဉာဏ်ဖြစ်ရင်နောက်ကဝိသုဒ္ဓိအနေနဲ့ကိခဝိရဏဝိသုဒ္ဓိလို့ခေါ်တယ်နော်အဲ့ဒီမှာထေရတော့ဘာသုံးထားလဲဆိုပြစ္ဆပရိကဉာဏ်ရသွားရင်ကိခဝိရဏဝိသုဒ္ဓိသို့မဟုတ်ကိခဝိရဏဉာဏ်လည်းရတယ်တဲ့အဲ့ဒီဉာဏ်ဖြင့်ခုနကြောင်းကျိုးပေါ်မှာတန်တရားရှိတဲ့ဝိသိကိစ္စတို့ဒါလည်းပယ်သွားတော့ဘူး ဝိသိကိစ္စတည်ငါးပိုင်ပဲ့တယ်ပိစ္ဆပရိကညာကဒီတော့နှစ်ခုပဲလို့ပြောလို့ရအောင်လို့တက္ကဒိဋ္ဌိလည်းပဲမယ်နော်ကင်္ခဝေဒနာဝိသုဒ္ဓိဆိုတော့ကင်္ခဝေဒနာဝိဉာဏ်ပေါ့လေဝိသိကိစ္စတန်တရားဝိသိကိစ္စရှင်မျိုးသုတ်တန်ဒီလို့နော်ပြီးတော့မာနီလို့ဒီလိုပွဲပြမှုရှိတော့ပေါ့နော်ဝိသိကိစ္စရှင်မျိုး16မျိုးဒါတွေပယ်သွားတယ်ဒီသိဉာဏ်တွေဖြစ်လာပြီပေါ့နော်အဲ့ဒီကနေဆရာအထုံးမဲ့တမ္ပန္နဉာဏ်ဖြင့် သမန္တဉာဏ်ဖြစ်တော့တက္ကဋိဋ္ဌိပဲဒါမျိုးမှတ်တာပြီးတော့ကလည်းဆက်အားထုတ်လိုက်ရင်ဥရဗျာညာရှေ့ပိုင်းပေါ့ဒုက္ခဝိနာကြော်လွားသွားတယ်ဒုက္ခဝိနာကြော်လွားသွားတဲ့ကဥရဗျာညာရှေ့ပိုင်းတော့အနုပိုင်းခေါ်တယ်အဲ့ဒီချိန်မှာပိဋိပတ်တိတွေဖြစ်တော့ပေါ့ပိဋိပတ်တိသူအာယမျိုးစုံဖြစ်တော့အဲ့ဒီပုံမှာตาယာတာပုံဆိုတော့ตาယာနေရှေ့မတက်ဘူးဒီပိဋိပတ်တိတွေမตาယာမိအောင်ตาယာနေဒုက္ခဝိနာရှေ့မတက်တော့ ဒီပိုင်းပေါ့နော်ဥရပြနောက်ပိုင်းဆိုတော့အဲရုပ်တဘောနာတော်တွေခတ်တွတ်တွတ်ပေါ့ခတ်တွတ်တွတ်ပြောင်းပေါ်တော့ရှင်းရှင်းလင်းလင်းမြင်တာပေါ့ဗျာနော်အဲ့ဒီလိုကြရင်ဒီတမ္မတရညာနဲ့ဥရပြညာအနုပိုင်းပေါ့ပိဋိပတ်တိပေါ်တဲ့ဘိုင်းကိုဒီဝိသုဒ္ဓိကြမေကမေကညာနာတာသနာဝိသုဒ္ဓိလို့ခေါ်တယ်နော်ဒီကိုကျင့်တဲ့လမ်းကြောင်းမင်းလမ်းမှန်လားလမ်းမှားလားဒါသိတယ်နော် အဲ့ဒီအမျိုးကိုမေဃမေဃညာနာတဏဝိတ္တိသုံးဖို့မေဃမေဃဝါဟုဌာနဉာဏ်ဆိုပြီးတော့ထထသုံးတယ်အဲ့ဒီခါကျရင်ဩဒီညာသောပြင်ဒီတမ္ပန္တညာလွန်သွားတဲ့အချိန်မှာဥရဗျညာရှေ့ပိုင်းပေါ့ပိဋိပတ္တိလာတော့အလင်းရောင်တို့ပိဋိတို့ပတ္တိတို့တချို့ကြာရတာတခါမှလည်းမတွေ့ဘူးတော့မဲ့ညာဘုံညာဆိုတာဒါပဲထင်တယ်ဒီလိုဖြစ်တတ်တော့ဩဒါအဲ့ဒီခုနမေဃမေဃ ဝဟောဌာဏညံဝဟောဌာဏမေကမေကမေကညာနာတဒနာဝိသုဒ္ဓိပေါ့ဒီတည်းကဇာထဲမှာပါတဲ့အတိုင်းပြောရင်အဲ့ဒါကိုလေထေရတို့ကညံလို့လည်းသုံးထားတယ်ဟောဒီကနိဗ္ဗာန်သွားတဲ့လမ်းမဟုတ်ဘူးဟုတ်တယ်ပိုင်ချသိတဲ့ညာအဲ့တော့အလင်းရောင်တို့ဘာလို့ပေါ်လာရင်ဒါမဲ့မမဟုတ်ပဲမက်တုပဲဒီလင်းရောင်တွေကမက်လို့ထင်မှတ်ထားတဲ့အာကိုပယ်လိုက်တာပါပဲ ပီတိတို့ပတ္တိတို့ဒါတို့ဒါမဲ့ညာမညာဖုံညာမဟုတ်ဘူးအဲ့လိုတရင်၅ပါးမြင်ပဲတယ်အဲ့လိုပြောပါအဲ့ရနေဥရဗျာညာနောက်ပိုင်းအရင်ပိုင်းရောက်သွားတော့ဗောနော်ဥရဗျာညာရင်ပိုင်းကနေနှုလောမညာနေအောင်ပရိပရာညာနဲ့တဏှာဝိသုဒ္ဓိခေါ်တော့အဲ့တော့ဥရဗျာညာနောက်ပိုင်းလောက်ရောက်တိုင်းသူကခါတိုင်းဆိုရင်ဘုန်းကြီးတို့ဝင်လေထွက်လေဆိုရင် တရှုတရှိုက်တဲ့ဝင်လေထွက်လေဒီလောက်ပဲအဲ့ဒီဥရပြညာနောက်ပိုင်းတော့ကြာဒီဝင်လေထွက်လေတဲ့မှာယုံနာတရားတွေအများကြီးဖြစ်ပြတယ်တရှုတရှိုက်တဲ့မှာတဖောင်းတပိန်နဲ့အများကြီးတကွေးတဆနဲ့မှာအများကြီးဖြစ်နေတွေ့တယ်ဒါကိုစလည်းဆုံးမြင်တယ်လို့ခေါ်တယ်ဒီဥရပြညာကတော့ခုနလိုပါပဲသူကတော့မဲ့ အထူးကြီးတော့ပြောမသွားတော့သူကပြောသွားတာတော့ဒီမှာတော့ဥရပြညာကျတော့အဖြစ်ကိုသိတဲ့ညာအပြက်ကိုသိတဲ့ညာဒီလိုလေးတော့ထကရာခွဲပြတယ်နော်အပြက်ကိုသိသွားအဖြစ်ကိုသိသွားရင်ဥစေတာဒိဋ္ဌိကိုတည်ငါအပြင်ပဲဥစေတာဆိုဒီဘဝပဲနောက်ဘဝဆိုမရှိဘူးဒါမျိုးယူဆတာအဲ့ဒါမျိုးအဲ့ဒါကိုအဖြစ်ကိုမြင်သွားယုံနာတရားတွေဟောဖြစ်တဲ့သဘောကိုမြင်သွားလို့ရင်ဥစေတာဒိဋ္ဌိပဲတယ် ဝယယုံဏတရားတွေအပြက်ကိုဉာဏ်နဲ့မြင်သွားရင်တတ္တရဒိဋ္ဌိတတ္တရဒိဋ္ဌိဆိုတာဒီခန္ဓာကိုယ်ကြီးကအိုမင်းမဆန်းဖြစ်လာရင်သိသွားမယ်ဒါပေမဲ့အတ္တကောင်ဝိညာဉ်ကောင်တွေကမသိဘူးခန္ဓာကိုယ်အသက်ထက်ပြောင်းသွားတယ်အပြက်ကိုမြင်တတ္တရဒိဋ္ဌိကိုတရင်ကပါမြပယ်တယ်ပြောချင်တာတော့ဥရပြညာနောက်ပိုင်းအနေနဲ့ပြောရရင် အဖြစ်ပြက်ကိုတကယ်မြင်သွားရင်ဥစ္စေရဒိဋ္ဌိနဲ့တတ္တရဒိဋ္ဌိကိုပယ်တယ်လို့ ဒီလိုမှတ်ပါဗျာအဲ့ဒီကနေဆက်အထုတ်မယ်ဘင်္ဂညာဘင်္ဂညာကျတော့ဖြစ်စဉ်ကသိတ်မြန်နေတယ်သိတ်မြန်နေတဲ့အခါကျယုံနံတရားတွေအပြက်ပဲတွေးတော့တာအပြက်ကျင်မြန်တာအဲ့ဒါကျတော့ဘင်္ဂညာလို့ခေါ်တယ်အဲ့တော့ဘင်္ဂညာဘင်္ဂညာမြေဒီမှာတော့ဘင်္ဂညာနဲ့ပတ်သက်ပြီးတော့ဒီကတရင်ငါးပါးဘာပဲလဲဆိုတာတိတိတိုင်းပြောမသွားအဲ့ဒီကနေဘယညာပေါ့ ရဉာဏ်ကြတော့ဒီအပြည့်ကြီးမြင်တဲ့ခါကျတော့ဘုရားညာဖြစ်လာတယ်ကအော်ဘယ်ချိန်မစိုးငါသိသွားနိုင်မှာလားအဲ့လိုသိလာတဲ့အတွက်ဒီယုံ nant တရားတွေပေါ်မှာကြောက်ရှာဖြစ်မြင်လာအပြည့်ကြီးမြင်တော့ကြောက်ရှာမြင်လာအဲ့တော့ဘင်္ဂညာနဲ့ဘုရားညာနဲ့ဒီညာနေကြပါလေဆိုတော့ဆုံးကဒီခန္ဓာ၅ပါးရတာတာကိုကဘေးမရှိဘူးလို့ထင်မှတ်တော့ဩဒီခန္ဓာ၅ပါးရ၅ပါးရတာကြောက်ရှာဘေးအန္တရာယ်ရှိတယ် ဘေးရနဲ့ရှိတဲ့အရာပဲလို့မြင်လာတာဒါကဒီခန္ဓာ၅ပါးကဘေးမရှိလို့ထင်မှတ်ထားတဲ့အရာကိုတရင်ကပါရင်ပယ်လိုက်တာပဲဟောဒီခန္ဓာ၅ရောရတာအမှန်တန်ကြောက်စရာကောင်းပါလားအချိန်မြေသေးချင်ပျက်စီးနိုင်ပါလားဒီလိုမြင်လိုက်တော့အဲ့ဒီကနေဆက်အထုတ်တယ်ပေါ့ဗျာဆက်အထုတ်တဲ့အခါကျအာရိနဝညာခေါ်တယ်အာရိနဝညာဆိုဘာလဲဆိုကြောက်စရာလို့မြင်လာရင်ဒီယုတ်တရားနံတရားတွေပေါ်မှာ ကောင်းမထင်တော့အပြစ်ကျင်မြင်လာဒါအာရိနောညာလို့ခေါ်တယ်အဲ့ဒီအာရိနောညာကြတော့ဘာပဲလဲဆိုတော့ဒီဥပါဒနဲ့ခန္ဓာ၅ပါးပေါ်မှာတာယာတတ်မဲ့တဲ့တဏှာပေါ့လေအဲ့ဒီတဏှာရဲ့အစွမ်းမြစ်ဒီအကောင်းထင်တာတော့ပေါ့လေဒီအကောင်းထင်မှုကိုတဏှာရဲ့အစွမ်းမြစ်အကောင်းထင်မှမှုကိုပယ်တယ်အာရိနောညာနဲ့ဆက်အထောက်လိုက်တယ်နော် ယုံနာတရားတွေမှာအပြည့်ကျင်မြင်နေရင်ဒီယုံနာတရားတွေမှာစိတ်ပြက်ငြင်းငွေလာတယ်ဒါအာရိနဝညာခါလေးတရားထုတ်နေငြင်းငွေတယ်စိတ်ပြက်တယ်ဆိုတာဒါပဲဒီညာဖြစ်တာအဲတော့ဒီညာနေမိတာညာမဖြစ်ခင်အောင်ဆိုရင်ဘုန်းကြီးတို့ကကိုယ်လက်ရှိဘဝကိုပျော်ကြတာများတယ်လူလည်းလူဘဝပျော်မယ်နတ်ကလည်းနတ်ဘဝနတ်ဘဝပျော်တယ်ကိုယ်ဘဝကိုရတာသိပျော်ကြတော့ ဒီနေဗိဒာဉာဏ်ရလာတဲ့အခါကျမပြောတော့ဘူးဒီဘဝရွေးစိတ်ပြက်လာတယ်ညင်းငွေလာတယ်ယုံမုန်းလာတယ်ဥမာပေးတာတော့ငါဖမ်းတဲ့ပုဂ္ဂိုလ်တယောက်ဟာငါထင်မှတ်ပြီးမွေဆိုးကြီးကိုဒီလိုဆုပ်ကင်ဖမ်းလိုက်တယ်အာနောက်ကြမှာဒီမွေဆိုးကြီးမှန်တိလိုက်တဲ့အခါကျမဆုပ်ကင်ထားကြအောင်ဒါကြီးဒီခန္ဓာဒါကြီးညင်းငွေလာစိတ်ပြက်လာဒီတိုင်းမှာခန္ဓာကိုယ်ကြီးကိုဘုန်းကြီးတို့ကနေဗိဒာမညာညာမရကြတော့ပြောနေကြတာကိုယ်ဘဝနဲ့ကိုဘယ်ပုဂ္ဂိုလ်ဆိုပြောတာပဲ ဟောဒီနေဗိနဉာဏ်ရသွားရင်ဒီဒီလူဝချမ်းသာနဝချမ်းသာမလို့ခြင်းတော့မပြောတော့ဒါလေးမှတ်ထားနော်အဲတော့ဒီနေဗိဒဉာဏ်ဖြစ်သွားရင်ဘောဟာတွေကိုအလုံးပြောတဲ့အမှတ်တင်ကြောင့်ပယ်သွားတာတတိကပါနေပယ်သွားတယ်မပြောတော့ဘူးဗျအဲ့ဒီကနေနေဗိဒဉာဏ်ရလာတဲ့ခါကျတော့ဆက်အထောက်အမမောစီတုကမြဉာဏ်ရမောစီတုကမြတဉာဏ် စစ်ပြက်ညင်းငွေလာရင်ဒီယုတ်သွားတော့နန္ဒဝတရားတွေစွန့်လို့ချင်တဲ့ညာဖြစ်လာဒါမုတ်စုတိကမြတာညာလို့ခေါ်တယ်ဒီညာဖြစ်လာရင်လည်းပဲဒီကောကဒီအရာဝတ္ထုပေါ်မှာဆွဲဆွဲမြဲဆုပ်ကင်လာတာဟုတ်ဟိုတာသမီတွေပေါ်ဆုပ်ကင်လာမယ်ကြောင်းပေါ်ဆုပ်ကင်လာပြည့်စည်ပြည့်ဆုပ်ကင်လာနော်အဲအဲ့လိုဆွဲမြဲစွာဆုပ်ကင်သူရဲ့အဖြစ်ကိုပယ်တယ်ဒီညာရအဲ့ရနေဆရာအထုပ်ပရိသင်္ခာညာ ဒီယုတ်တရားဉာဏ်တရားကိုဆွလို့ခြင်းတဲ့သဘောဆွလို့ခြင်းတော့ဘာလို့ဆက်ပြီးအားထုတ်မယ်အဲ့လိုဆက်ပြီးရှုသိနေတာကိုတဖန်သိတဲ့ဉာဏ်ဖြစ်လို့ဒါပရိသခာဉာဏ်ခေါ်တယ်လို့ရလို့ကြောင်းထွက်ပေါက်ရှာတဲ့ဉာဏ်ပါပဲဒီဉာဏ်မှလည်းဘာပဲတယ်လို့ထက်တာဒီမပြောပါအဲ့ရနေဆက်အားထုတ်ဆက်အားထုတ်တော့သင်္ခါရုပ္ပခာဉာဏ်နော်ဒီသင်္ခါရုပ္ပခာဉာဏ်ကြတော့ဒီသင်္ခါရတရားတွေကတိတ်တိမ်မွေးတယ် တိမ်မွေ့နေတဲ့ယုံနံတရားသင်္ခါတရားတို့မှာဝမ်းသာတယ်လည်းမဖြစ်ဘူးဝမ်းမသာတာလည်းမဖြစ်ဘူးဆင်းရဲတာလည်းမဖြစ်ဘူးချမ်းသာလည်းမဖြစ်ဒါကြောင့်သင်သင်္ခါရုခေါ်တော့သင်္ခါရုဘိကကြောက်တာလည်းမဖြစ်ဘူးနှစ်သက်တာလည်းမဖြစ်ဖ ೇನೆ ဒီပေါ်မှာစိတ်ကိုအညီမျှထားနိုင်တဲ့ဉာဏ်မျိုးပဲဒီဉာဏ်ဖြစ်ပါလေဆိုနော်သူကအညီမျှထားအညီမျှမထားနိုင်ခြင်းကိုပယ်တာပါပဲနော်ဒါသင်္ခါရုပ္ပခဉာဏ် ပြီးတော့သင်္ခါရုပ္ပကညာနဲ့ဆက်အထုတ်တော့အနုလောမညာဖြစ်တယ်ပေါ့ဗျာအနုလောမညာဆိုတာတော့ဘုန်းကြီးတို့အဲကြတော့နည်းနည်းလေးသင်္ကြိုတွေပါကြီးတက်ဘူးနားလည်ဘူးမှကောင်းတယ်ဒီအနုလောမညာနဲ့ဟိုဘက်ကြရင်မဲမဲမညာဖုန်ညာရတော့မှာကိုရတော့ဒီမှာမေဂဝိထိဒါဒီနားလည်ထားတယ်မေဂဝိထိကမနပုဂ္ဂိုလ်ဉာဏ်ပညာနည်းတဲ့ပုဂ္ဂိုလ်ရဲ့ဝိထိမေဂဝိထိကတစ်မျိုးမစိတ်စင်တန်ဖြစ်ပုံ ဒိဋ္ဌာပုဂ္ဂိုလ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်မဲ့အစိတ်စင်တန်ဖြစ်ပုံတစ်မျိုးပေါ့ကြောဝနာဝရှိအောင်လို့မှတ်ထားအောင်ရှိတာနည်းနည်းတော့ခက်တယ်သူကစိတ်စင်တာဘလို့ဖြစ်သွားဘုံငါဆလနာဝင်လောက်တယ်နောက်ဒီဘုံငါရပ်သွားမယ်ဘုံကိုပြီးစီတာပြီးတော့စဉ္ညာနှလုံးသွင်းတာမနောရဝဆံပြီးတော့ကကြပရိကံပရိကံဆိုတာကဒီအပနာဖြစ်ဖို့အတွက်သုံးဖို့တမာရီပြုပြုပြင်စီပင်တတ်တဲ့အဖြစ်ကြောင့်ပရိကံပြီးတော့ဥပ္ပစာဒီ ခုနဒီမှာတော့မဲ့နီးပေါ့နော်ဥပ္ပစာတမာရီဆုံးအမနာနီးမှာဖြစ်တဲ့အတွက်ကြောင့်ဥပ္ပစာလို့ခေါ်တယ်နောက်ပြီးတော့ဥပ္ပစာပြီးတော့အနုလုံအနုလုံကြတော့ရှေးရှေးရဲ့ပရိကံကိစ္စတွေနော်ပရိကံဥပ္ပစာတွေအဲ့ဒီကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်တတ်တယ်အဲ့ဒီထိုအဲ့ဒီကိစ္စအတွက်အပ္ပနာကိုနောက်တာမဉ္ဇဏ်ဖုန်ညာ ဖြစ်ပေါ်စေတတ်လို့ရှေရှေပိကနဲ့နောက်ပိကလျော်စွာဖြစ်လို့အနုလို့ပြီးတော့မှဂုရဘူးဂုရဘူးကြတော့ဟောကကာမအနွယ်ပုရုဇဉ်တွေကိုလွှမ်းမိုးတယ်အဲ့ဒီချိန်ကဆိုင်နိဗ္ဗာန်မြင်တယ်ဂုရဘူးလို့ခေါ်တယ်အဲ့တော့ဒီမှာဘုန်းကြီးတို့အနုလောမညာဆိုတာဘာခေါ်လဲဆိုရင်ပရိကဥပ္ပစာအနုလုံတိုင်ကအနုလောမညာပဲအဲ့ဒါတွေကို ဥပ္ပစာရသမารီကိုပရိကံဥပ္ပစာတို့လို့ကိုရကုတာကဥပ္ပစာရသမารီဇောလို့ခေါ်တယ်မဲ့ရနိနာမှာဖြစ်တဲ့ဇောပေါ့နောက်ပရိကံဥပ္ပစာနုလုံးဒီတိုင်းကအနုလောမညာပဲအဲ့ဒီအနုလောမညာရလာရင်ဘာဖြစ်လဲဆိုတော့ပရိစ္ဆသမုပ္ပါနိဗ္ဗာန်ဆန့်ကျင်ပဲဖြစ်တဲ့ခုနကတတ္တရဒိဋ္ဌိဥစ္စီရဒိဋ္ဌိကိုတည်ငါအဖြစ်ပယ်နိုင်တယ်။ဒါမျိုးမှတ်ထား။ခုနဂုရပုဆိုတာက နိဗ္ဗာန်မြင်သွားတယ်ပုရုဇဉ်အနွယ်နော်ကာမအနွယ်လွှမ်းမိုးတယ်လွှမ်းမိုးဖြတ်တောက်တဲ့သဘောပေါ့လွှမ်းမိုးနှိမ့်လွှမ်းမိုးပြတ်လိုက်တဲ့သဘောအဲ့ဒါပုကုရုဉာဏ်လို့ခေါ်ဒီကုရုဉာဏ်ရသွားတဲ့ခါကျတော့သင်္ခါနမိတ်ကိုမလွယ်ဆွဲလန်းကြောင်းဖြစ်တဲ့ကိလေသာပေါ့နော်ဒီပေါ်မှာကပဲသူပဲဆွဲလန်းတဲ့ကိလေသာတရင်ကပါအနေနဲ့ပယ်တယ်ဒါမျိုးပြောသွားတော့အဲ့တော့မညာဖွညာတရားဘုန်းကြီးဆက်ပြောမယ်နော်အဲ့ဒီကနေပြီးတော့ သူကတော့တရင်ငါဗဟံပြီးတော့ဝိရင်းတွေခေါင်းစည်းပေးတာဝိခမနာဗဟံကြတယ်တရင်ငါဗဟံနဲ့နဲ့ပယ်တယ်အဲ့ဒီကနေဆက်အထုတ်တယ်ခဏိကသမာဓိဖြင့်နိဝရဏစာရတဲ့ကိရိယာတွေကိုပယ်တယ်အဲ့ဒါဝိခမနာဗဟံမြင်ပယ်တာပဲအဲ့ဒီကနေပြီးတော့မညာဖုန်ညာရတယ်မလေးပါမဲ့ရသွားရင် သောတာပတိမေဒေတိဝိသေကိသာပယ်မယ်တရားကမဲ့မြအကျံစာအပေမရောက်တဲ့အပေကိုမချနိုင်တဲ့တရားတွေပယ်မယ်အနာဂတ်မဲ့ကြတော့ ကာမရာဂနဲ့ဒေါသအကျွမ်းမဲ့ပဲမဲ့ရတမဲ့ကြတော့ရူပရာဂအရူပဥဒိစ္စတွေအကျွမ်းမဲ့ပဲတယ်အဲ့လိုပဲခြင်းဟာသမုတ်စေတာပါပြင်ပဲတယ်ပြီးတဲ့အခါကျမဲ့ညံပြီးတော့ဖိုညံရပါတယ်အဲ့လိုဖိုရတဲ့ခဏကိလေသာကိုငြိမ့်စေငြိမ့်စေတတ်တဲ့အတွက်ဒါပရိပတ်တိပဟံလို့ခေါ်ပါတယ် အဲ့ဒီကနေပြီးတော့ဒီကနိဗ္ဗာန်ရပါတယ်ပေါ့ဗျာမညာပညာနိဗ္ဗာန်နိဗ္ဗာန်ရသွားတဲ့အလုံးစုံသင်္ခါရတရားသင်္ခါရတရားတွေလွတ်မြောက်သွားတဲ့အတွက်နေတရဏပဟံအပြင်ပဲတယ်ဒီလိုပြောသွားတယ်ပေါ့နော်အဲ့မှာဘုန်းကြီးတို့အစပိုင်းတော့ဗာပြောထားခဲ့လဲဆိုတော့စိတ်ဝေဒနာဖြစ်တဲ့အခါမှာသသကတောက်တံရဝေဒနာ6မျိုးဖြစ်တယ်ဒါမျိုးတွေပြောခဲ့တော့ပေါ့နော်အဲ့ဒီ တောက်တန်ရာတကယ်လို့ဝေဒနာရှုရမယ်ဆိုဘယ်လိုရှုမှာလဲပထမဆုံးသူကဓာရနဲ့အာယုနဲ့ပေါင်းစုံလာတော့နော်အဲတော့ရှုမှတ်ရမှာကတော့ဓာရဖြစ်ဖြစ်အာယုဖြစ်ဖြစ်ပေါ့လေအဲဒီမှာစိတ်ထဲကတတိညာနဲ့စိုက်ကြည့်ပေါ့ဟိုမှာမြင်သိစိတ်ဖြစ်တယ်ဆိုရှေ့ကအဆင်းရလည်းရှိမှာကိုယ်စိတ်ကဆင်းကိုရောက်နေသလားသို့မဟုတ်ကိုယ်မျက်စိကိုရောက်နေသလား အစင်ယူပါကိုရောက်နေအစင်ကိုမြင်ရတဲ့အစင်ပေါ်မှာရောက်နေအဲ့ဒီပေါ်မှာနေသတုကနတ္တမကိုမျက်စိပေါ်မှာရောက်နေဒီအာဒီအာယုံမှာပဲတတိနဲ့ညာနဲ့ဆူဆိုင်ရှုသုံးဖို့အဲ့ဒီနှစ်ခုပေါင်းဆိုရင်ကြောင့်ဖြစ်လာတဲ့နော်စိတ်အဲ့ဒါလေးကိုလည်းရှုနိုင်တယ်နော်အဲ့ဒီကနေပြီးတော့ဒီကဒီဖတ်တာကကြတော့တမာရီအနေနဲ့အာမခေါ်မတွေ့နိုင်ဒီသုံးမျိုးပေါင်းဆိုရင်ကြောင့်မို့ဒီ ဖတ်တာဖြစ်တယ်ဒီဖတ်တာကနေကောင်းတဲ့အာယုံတွေ့ထဖြင့်ဒုက္ခဝင်တာဖြစ်မယ်မကောင်းတဲ့အာယုံမတွေ့ထဖြင့်ဒုက္ခဝင်တာဖြစ်မယ်ကောင်းတာလည်းမို့ဆိုတော့တာမအာယုံတွေ့ထဖြင့်ဥပ္ပခဝင်တာဖြစ်မယ်ဒီအာယုံကတွေ့ထဖြင့်လိုက်တဲ့ခါကျတော့ဒုက္ခဝင်တာပေါ့နော်ဒုက္ခဝင်တာတွေ့ရင်ဒုက္ခဝင်တာသဘောကိုတတိနဲ့ညာနဲ့စူးစိုက်ရှုအောင်ဒုက္ခဝိနာ တွေ့ဒုက္ခဝိနာသဘောဆူဆိုင်ရှုဒုက္ခဝိနာတွေ့ဒုက္ခဝိနာသဘောဆူဆိုင်ရှု ရှူရင်ရှူရင်နဲ့နော်ဒုက္ခဝနာဒုက္ခဝနာကြောဒုက္ခဝနာဖြစ်ဒုက္ခဝနာကြောဥပ္ပခဝနာဖြစ်ဒုက္ခလည်းမဟုတ်ဒုက္ခဝနာလည်းမဟုတ်တဲ့ဥပ္ပခဝနာပေါ့လားဥပ္ပခဝနာကိုဆူဆိုင်ရှူအောင်ဆောဆုံးကပြောသလိုဒုက္ခဝနာဆိုရင်ညညောင်များဆူတဲ့သဘောမျိုးခံခဲ့တဲ့သဘောမျိုးသိအောင်ရှုဒုက္ခဝနာဆိုရင်ဒုက္ခမြင်အောင်ရှုဥပ္ပခဝနာဆိုရင်နေဆမြင်အောင်ရှုပေါ့ဒါတော့ဝိနာရှုမှတ်တဲ့အချင်းချုပ်ပဲဒီနေ့ဘုန်းကြီးဘာပြောချင်တာလဲဆိုဒီ ဂျားထဲမှာပြောခဲ့တဲ့သင်္ခါရုပ္ပခာနော်ညံအဲ့ဒီခုနညံစီထဲမှာကြည့်လိုက် သင်္ခါရုပ္ပခာညံအကြောင်းပြောမယ်ဟိုတလောကလည်းပြောဖို့အဲ့ဒါကိုသင်္ခါရုပ္ပခာညံသို့မဟုတ်သင်္ခါရသင်္ခါရုပ္ပခာဂုံ6ပါးဆိုဒါဝိသုဒ္ဓိမှာမှာတိုက်ရိုက်ပြောသွားတယ်။ဘုန်းကြီးပါဠိလေးနည်းနည်းဖတ်ပြမယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီကနေပြောတယ်ဆိုအကြောင်းသိအောင်လို့ကိုယ့်ကိုယ်ပဲရေးမှတ်ပေါ့နော်။အဲဒီသင်္ခါရုပ္ပခာညံသို့မဟုတ်သင်္ခါရုပ္ပခာဂုံ6ပါး ပါဠိလေးကတော့မှတ်ဆရာမလို့ဘုန်းကြီးဒီတွေကပြောတယ်ဆိုအကြောင်းသိအောင်ဝိသုရိမကဘယင်စနန္ဒေနန္ဒေစဝိပါယသဗ္ဗသင်္ခါရိတိဥဒာတိနောတဲ့ဘုရားဆိုကြောက်တာနန္ဒီယနှစ်သက်တာအဲ့ဒီကြောက်ခြင်းနှစ်သက်ခြင်းကိုပယ်ပြီးသင်္ခါရတရားတွေကိုလွတ်လျူရှုနေနိုင်တယ်ဘာဖြစ်လို့ဒီအာယုံနဲ့တိမ်မွေ့တာကိုနေကြောက်တာလည်းမဟုတ်ဘူးနှစ်သက်တာလည်းမဟုတ်ဘူးတိမ်မွေ့နေတာကိုနော် ဘုန်းကြီးတို့ကအောက်အောက်ကညံနေကြည့်လိုက်နော်ဟိုမှာဆိုပါတော့ဘင်ကညံဆိုအပြက်ကြည့်တယ်မြင်တော့ပေါ့နော်ဘေရညံဆိုအပြက်ကြည့်မြင်တော့ကြောက်တာပေါ့အဲ့ဒီညံနေမှာဒီကြောက်တာတွေဖြစ်ခဲ့တော့ဒီညံရောက်ရင်ဒီကြောက်တာမဖြစ်တော့အာရိနဝညံကြအပြစ်မြင်တယ်ညင်းငွေတယ်ဒီညံရောက်ရအပြစ်မြင်တာလည်းမဖြစ်ဘူးညင်းငွေတာလည်းမဖြစ်တော့ဘုစိတုကမြတာညာရဒီအပြစ်မြင်တော့စွန့်လို့လို့တဲ့စိတ်ပဲဒီညံကြအဲ့လိုစွန့်လို့လို့တဲ့စိတ်လည်းမဖြစ်ဘူး ပရိသင်္ခာညာတော့ကနော်အထုကြောင်းကြဆိုက်ပြီးမှတ်နေရဒီမှာမှတ်ဆရာမလို့နော်ဥရဗျာညာတို့အောက်ပိုင်းညာတွေတွားကြည့်လိုက်အောက်အောက်ပိုင်းညာတွေဆိုနှစ်သက်တာလည်းတိတ်ဖြစ်တယ်နှစ်သက်တာပီတိတွေပတ္တိတွေဖြစ်တယ်ဒီညာရောက်တော့ဒီလိုမဖြစ်တော့နော်ဒီဖြစ်စဉ်တွေကလင်းမြန်ပြီးတော့ပျောက်လင်းမြန်စွာဖြစ်ပြီးပျောက်သွားတယ်ပျောက်သွားလွယ်တကူတိနေတယ်အတိကလည်းမြန်တယ် မမှတ်နိုင်မသိနိုင်တာလည်းမရှိဘူးထင်လောက်အသိအမြန်တယ်ဒါပေမဲ့ဒီပုံမှာ ရှုမှတ်နိုင်တယ်နော်ရှုမှတ်နိုင်တဲ့ကသာတာလည်းမရှိဘူးမသာတာလည်းမရှိဘူးနှစ်သက်တာလည်းမရှိဘူးမနှစ်သက်တာလည်းမရှိဘူးဒီတိုင်းလေးရှုနိုင်တယ်သိနိုင်တယ်ဒါကအသိဉာဏ်တစ်မျိုးဒီခါလူပိခိုင်ဂုံရဲ့ဂုံတစ်မျိုးပေါ့ဒီခါလူပိခိုင်ညာရဲ့ဂုံတစ်မျိုးပဲအရင်အောက်ကညာနေလို့မဟုတ်ဒီညာရောက်တိုင်း ကြောက်တာမရှိဘူးနှစ်သက်တာမရှိဘူးသူဆိုလိုတာကတော့ဒီအာယုံမှာနှစ်သဘောကျတာလည်းမရှိဘူးမကြတာလည်းမရှိဘူးဒီတိုင်းပဲဒါလေးရှုနေနိုင်တယ်ဒါပြောတာနောက်နောက်တစ်ချက်ကြတော့စက္ခုနာရူပံဒိဋ္ဌဝါနေဝတုမနောဟောတိနာတုမနောဥပက္ခကောဝိရတိတတောတမ္ပစာနောဒီအာယုံရောက်လာဒီသင်္ခါရုပ္ပခဏ်ညာရောက်လာကောင်းတဲ့အာယုံမကောင်းတဲ့အာယုံ ဘယ်လိုအာယုမဲကြုံရင် तू ကဒုက္ခဝေနာဒုက္ခဝေနာမဟုတ်တဲ့အတွက်ကောင်းတဲ့အာယုလည်းပြောလို့မရမကောင်းတဲ့အာယုလည်းပြောလို့မရဒီအာယုလေးကတိမ်တိမ်မွေ့မွေ့လေးဖြစ်နေတိမ်တိမ်မွေ့လေးဖြစ်နေတော့ဒီတိမ်မွေ့တဲ့အာယုမှာ ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဘဲနဲ့အညီမြထားနိုင်တဲ့နော်ဆင်းရဲချမ်းသာအညီမြထားနိုင်ရှုမှတ်နိုင်တဲ့သဘောမျိုးပဲတိမ်မွေ့နေတယ်ဆင်းရဲတာလည်းမဟုတ်ချမ်းသာလည်းမဟုတ်ကောင်းတာလည်းမဟုတ်မကောင်းတာလည်းမဟုတ်ဒီပုံမှာကောင်းတာမဟုတ် ဆင်းရဲတာမဟုတ်တဲ့မကောင်းတာမဟုတ်တဲ့အာယုံနှစ်မျိုးလုံးမှာညီမြမြစိတ်ကိုထားနိုင်တာချမ်းသာတယ်လည်းမဟုတ်ဆင်းရဲတာလည်းမဟုတ်တဲ့အာယုံမှာစိတ်ကိုညီမြမြထားနိုင်တာခါတိုင်းလိုစိချမ်းသာရင်လည်းချမ်းသာတော့သဘောကျတယ်မကောင်းရင်လည်းမကောင်းတော့စိတ်ပြည့်တယ်ညှိငွေတယ်ဒီမှာအဲ့လိုမဖြစ်တော့တည်ငြိမ်နဲ့ရှုမှတ်နိုင်တာပြောတော့နောက်တစ်ခုကတော့သင်္ခါရဝိစီနနေမစ္ဆတဟောတဝါ ဒါဘာပြောလဲအောက်ပိုင်းညာတို့ကဆိုရင်ဒီဘုန်းကြီးတို့ဒီအာယုံကတ်တော်တော်တော်ကြောင်းကြဆက်ရတယ်။နော်ရှုတိမှုကိုလည်းအထူးကြောင်းကြဆက်ပြီးမှတ်နေလွတ်မတော်ဒီအာယုံကတ်အောင်လည်းလုပ်ရတယ်။တိအောင်လည်းကြောင်းကြဆက်မှတ်နေရတယ်။ဒီတေခါရုပ္ပကညာရောက်တဲ့ခါကျတော့ရှုမှတ်ဆရာအာယုံလည်းကြောင်းကြဆက်ဆရာမလိုဘူး။ရှုတိမှုကိုလည်းကြောင်းကြဆက်ဆရာမလိုဘူးဒီညာရဲ့ဒီအာတာချက်ကအဲကြောင့်ဒီညာကိုဘုန်းကြီးတို့ မပြတ်ရှုစေချင်တာရှုတတ်အောင်လုပ်တာဒီသဘောလေးတွေပဲအာယောလည်းတကူတကူဟိုပေါ်လာမယ်ဆိုပါတော့အလုံးလုံးပေါ်လွင်ထင်ရှားနေတာပဲဘယ်အာယောမှမပေါ်လာသမျှအာယောကိုလည်းတိမှုကလည်းထူးကြောင်းကြဆံမလို့ရှုသိရှုသိသွားတာပဲနော်ဒီအာယောဘလောက်တိမ်မွေးတိမ်မွေးသွားလို့နေသူကရှုမှတ်နိုင်တယ်ထူးကြောင်းကြဆိုင်ဆရာမလို့ဘူးဒီညာဖြစ်သွားတယ်နောက်တစ်ခုကတော့တန်တိဋ္ဌာနာပညာ ဒါပါလေဆိုတော့ဒီအာယုံရောက်ရင်စိတ်ကဘယ်မှမထွက်ပဲနဲ့2နာရီ3နာရီထိကြာကြီးရှုမှတ်နိုင်တယ်ဒါကိုပြောချင်တာဒါလေးမှတ်တာနော်ဒီညာရောက်သွားရင်ဘာဖြစ်လို့လဲဆိုချမ်းသာတယ်မဟုတ်ဆင်းရဲတော့မဟုတ်ဒါလေးကိုကပ်ပြီးတော့နေသွားရင်အကြာကြီးရှုမှတ်နိုင်အဲ့ဒီချိန်ကာလမျိုးဆိုခွင့်ပြုတော့ကြာကြာရှုစေခြင်းနဲ့ခဏရှုနေမရဘူးကြာကြာထိုင်နိုင်ထိုင်ကြာကြာရှုမှတ်နိုင်ရှုမန္တရာရှုဈေးညာကျော်ကြာကြာရှုမှတ် ခန္ဓာတပြုတ်တွေကတော့ तू ကဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ခါကျရှုမှတ်လို့လွယ်နေတာပေါ့ဗျာအဲဒါကြောင့်မို့ခဏတပြုတ်မရှုမှတ်စေချင်ဘူးနောက်တစ်ခုကတော့ဗာလဲဆိုသုတ်ပက်ကေပိဋ္ဌံဝုဒိယမနာဝိယဘုန်းကြီးတို့ဒါတော့ဘာန်းတို့စကောတို့မုံမုံလေးတွေပေါ့ဗျာလက်ဝိုင်းပြီးတဲ့အခါမှာမုံမုံလေးပိုးလေးဟိုများများ ဘာစကောတွေမှာနူးညံ့အောင်လှဲ့ဝိုင်းလေးလေးမုံမုံလေးတဲ့ကြာလေးနူးညံ့တိမ်မွေ့သွားကြာလေးနူးညံ့တိမ်မွေ့လေးဒီသင်္ခါရုပ္ပခဏညာရောက်လာတဲ့ခါကျဒီအာယုံနဲ့တိတ်တိမ်မွေ့သွားတယ်ဘလောက်တိမ်မွေ့သွားလဲဆိုတော့ဒီထိတဲ့နေရာမှာတိမ်မွေ့တွေကဝါကောင်းလေးနဲ့ထိထားလောက်ထိတိမ်မွေ့တယ်မလေးတိမ်မွေ့လေးကြားလေးတိမ်မွေ့လေးကြားလေးတိမ်မွေ့လေးကြားလေးနူးညံ့လေးကြားလေးနူးညံ့လေးအဲ့လိုဖြစ်တာအဲ့ဒီမှာတချို့ယောဂီတွေဟို ထင်ရှားတာတွေလိုက်တတ်တယ်မလိုက်ရဘူးဒီအာယုံမှာပဲကတ်နေအောင်ကြိုးစားခုနကနံပါတ်၄နဲ့တူတူပါပဲအဲ့ဒီနံပါတ်၄ကဘာလဲဆိုသင်္ခါရဝိကဒီညာရောက်သွားရင်စိတ်ကမထွက်ပဲ2နာရီ3နာရီမှတ်နိုင်တယ်2နာရီ3နာရီတီးနေတယ်ဒီအောင်တစ်ခုတည်းမှတီးနေတယ်နောက်ဆန့်ကျင်ပဲနောက်တစ်ခုကြတော့ပရိလေလေပရိကုပရိပရိကုတတိနတံပတာရိယတိဒီညာရောက်တခြားအောင်သူပြမသွားဘူး ဟိုဟာကအတဲ့ပြောဒီနေရာဆန့်ကျင်မဲ့ပြောတာပေါ့အနွားရနဲ့ပြားဒီတွေကဒီအာယုစိတ်သင်္ခါရုပ္ပကညာရင်ဘယ်မှအာယုမထွက်တော့ဘူးဒီအာယုမှာပဲကတ်နေတယ်တခြားအာယုမထွက်တော့ဒီအာယုတစ်ခုတည်းမှာတီးနေတယ်တီးနေဆိုဘေးမထွက်တော့ဘူးပေါ့ဗျာဒါပဲဘေးမထွက်တာလည်းဂုံတစ်ခုအနေနဲ့ပြောတယ်ဒီအာယုမှာတီးနေတာလည်းဂုံတစ်ခုအနေနဲ့ပြောတယ်ဒီအာယုကလည်းတိတ်တိမ်မွေ့နေတယ်တိတ်နူးညံ့နေတယ် ဟုတ်လားထိတဲ့နေရာဝါကောင်းလေးနဲ့ထိထားသလောက်ထိတိမ်မွေ့နူးညံ့နေတဲ့ဒါလည်းခုံတစ်ခုအနေနဲ့ပြောတယ်ဒီတိမ်မွေ့နူးညံ့နေရာတွေကိုထက်ကနေနဲ့ပြန်ပြောရင်နော်ဝမ်းသာတဲ့အနေနဲ့လည်းမဖြစ်ဘူးဝမ်းမသာတဲ့အနေနဲ့လည်းမဖြစ်ဘူးနော်ကြောက်တာလည်းမဖြစ်ဘူးနှစ်သက်တာလည်းမဖြစ်ဘူးตายရတာလည်းမရှိဘူးမตายရတာလည်းမဖြစ်ဘူးဒါလည်းဂုံတစ်ခုအနေနဲ့ပြောတယ်နော်ဝမ်းသာတာလည်းမဖြစ်ဘူးဝမ်းမသာတာလည်းမဖြစ်ဘူးဒါလည်းဂုံတစ်ခုအနေနဲ့ပြောတယ်ပြီးတော့ ဒီအာယုံပေါ်မှာခါတိုင်းဆိုရင်ဘုန်းကြီးတို့ကအာယုံနဲ့မတ်စိတ်ကအထူးကြောင်းကြဆိုင်ရတယ်မတ်စိတ်တွေလည်းလွတ်မလောင်အထူးကြောင်းကြဆိုင်ရဒီညာရောက်သွားရင်အာယုံလည်းအထူးကြောင်းကြဆိုင်ဆရာမလို့မှတ်သိစိတ်ကိုလည်းအထူးကြောင်းကြဆိုင်ဆရာမလို့သူကသူမှတ်ရတာဖြစ်နေအဲ့ဒါလေးမှတ်ထားဖို့ဒါသင်္ခါရုပ္ပကညာရဲ့ဂုံ6ပါးလို့ခေါ်ပါတယ်နော်ဒါသင်္ခါရုပ္ပကညာရမရဆိုဒီဂုံလေးတွေနဲ့စစ်စစ်ကြည့်ရတာပေါ့နော် အဲဒီကနေ့ဒီလောက်နဲ့တော်မယ်နော်6နိုင်တော်သွားပြီအဲဒီကရိဝိကညင်ကုံ6ပါးလည်းပြီးသွားပြီဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်း